161ခုတကူလဇန်12ရက်တက္ကရာ2000ပြည့်၄လ15ရက်တကြံအတက်နှစ်ပန္တိတာရာမရွှေတောင်ကုန်းသာသနာရိပ်တာတရားဝယ်ဟောဖို့အလှည့်ကြလို့ဟောဖို့ရည်ရွယ်လာခဲ့တဲ့တရားတော်ကတော့အင်္ဂုတ္တရနိကာယ ပင်စကနိပါဒမှာပါတဲ့ဒုတိယဓမ္မဝိဟာရီဆိုတဲ့တုတ်တန်ကိုဟောပါမယ်။အဲ့ဒီမှာဓမ္မဝိဟာရီတဲ့ဓမ္မဆိုတာကတရားဝိဟာရီဆိုတာကနေလေရှိသူ နေသူတဲ့ဓမ္မဝိဟာရီဓမ္မဆိုတဲ့စကားလုံးနဲ့ဝိဟာရီဆိုတဲ့စကားလုံးစကားလုံးနှလုံးပေါင်းဆက်လိုက်တဲ့အခါရောက်တော့တရားနဲ့နေသူလို့အဓိပ္ပာယ်ရပါတယ်။ တရားနဲ့နေသူလို့အဓိပ္ပာယ်ရတဲ့သုတ်တန်ဒေသနာကိုမြတ်စွာဘုရားဟောတော်မူခဲ့တဲ့သုတ်တန်ဒေသနာကိုဒီကနေ့တရားနာယူကြတဲ့ယောဂီသူတော်စင်ကြီးကိုပြန်ပြီးတော့တဆင့်ဓမ္မဒါနပြုလုပ်ပါတယ်။အဲဒီဓမ္မဝိဟာရီဆိုတဲ့တရားနဲ့နေသူဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုအဲဒီဓမ္မဝိဟာရီဆိုတဲ့သုတ်တန်ကို မဟောခင် တရားနာပရိသတ်ကြီးက တရားနဲ့နေသူဆိုတဲ့စကားလုံးရဲ့အတိပ္ပယ်ကဘယ်လိုလဲလို့တရားနာပရိသတ်ကြီးကိုမေးခဲ့ရင်တရားနာပရိသတ်ကတရားနဲ့နေသူဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲလို့တရားနာပရိသတ်ကထင်ပါတော့ကိုထင်တဲ့အတိုင်းပြောအောင်တရားနဲ့နေသူဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတော့ပြောအောင်ကြောင်းပြောဟမ်ခန္ဓာရဲ့ခန္ဓာရဲ့အဖြစ်အပျက်ကိုပါပြုတယ်အမြဲတမ်းရှိနေတယ် အဲသူတို့ကအဲ့ဒီတိုင်ပြောတယ်နော် ပြောပါအောင်သိက္ခာရှင်တို့ကသိက္ခာရှင်တို့ကရည်ရွယ်နေတယ်မပြောဘူးနော်အဲရည်ရွယ်နေတယ်မပြောဘူးကဲပြီးတော့တရားနာပိဋကကတော့ကိုယ်စိတ်ထဲမှာတော့ကိုယ်စီကိုယ်စီဖြေထားမိကြမှာပေါ့လေတရားနဲ့ညီလို့ဒီဆိုတာဘယ်လိုပဲလို့ကိုယ်စိတ်ထဲမှာခံမှန်းပြီးတော့ထင်မြင်ထားတာလေးတွေရှိလိမ့်မယ်ပါဇက်ကထုတ်ပြီးတော့မပြောတာပဲဖြစ်လိမ့်မယ် ဒီတော့ဓမ္မဝိဟာရီတရားနဲ့နေသူဆိုတာငါတော့ဒီလိုထင်ထားတယ်မြတ်စွာဘုရားကဘယ်လိုများဟောလိမ့်မလဲလို့အဲ့ဒီလိုမြတ်စွာဘုရားဟောမဲ့စကားကိုတေချာဂရုစိုက်ပြီးတော့နားထောင်ကြည့်ရမှာပေါ့လေအခုတရားနာနေကြတဲ့တရားနာပိဋကကြီးမှာဓမ္မဝိဟာရီဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်တော့ကြားသွားရအဓိပ္ပာယ်ကဘယ်လိုများမြတ်စွာဘုရားကဟောမှာပါလိမ့်အဲ့ဒီလိုစိတ်ထဲမှာတော့ သိခြင်းနဲ့ဆန္ဒလေးဖြစ်နေမှာပေါ့တရားနာပရိသတ်ယောဂီသူတော်စင်တွေမှာဓမ္မဝိဟာရီ တရားနဲ့နေသူဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကိုသိခြင်းတယ်လို့ပဲယခုသိခြင်းနဲ့ဆန္ဒဖြစ်နေတယ်လို့ပဲမြတ်စွာဘုရားလက်ထက်ကယဟန်တော်တစ်ပါးမှာဒီဓမ္မဝိဟာရီဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကို သူကသိခြင်းနဲ့ဆန္ဒပြင်းပြနေတယ် ဘာလို့ဒီလိုသိကျင်တဲ့ဆန္ဒပြင်းပြရသတုံးဆိုတော့အဲ့ဒီခေခါကဟိုလူကပြောဒီလူကပြောနဲ့ဓမ္မဝိဟာရီဆိုတဲ့စကားလုံးလေးကအပြောများနေကြတာကိုအပြောများနေကြတဲ့အခါတော့ဒီဓမ္မဝိဟာရီဓမ္မဝိဟာရီဟိုလူကပြောဒီလူကပြောအေးအပြောများတဲ့စကားလုံးလေးပဲဘယ်လိုများအဓိပ္ပာယ်ရှိပါလိမ့်လို့အဲ့ဒီလိုယဟန်တပါးကသိကျင်တဲ့ဆန္ဒ အခုတရားနာပရိသတ်ယောဂီသူတော်စင်တွေမှာသိကျင်တဲ့ဆန္ဒဖြစ်နေသလိုပဲအဲ့ဒီယဟန်မှာဖြစ်နေခဲ့ဒါကြောင့်အဲ့ဒီယဟန်ကမြတ်စွာဘုရားရှိရာကိုသွားပြီးမြတ်စွာဘုရားကိုယူသည်စွာရှိခိုးကြတော့ကြော့ပြီးတော့မြတ်စွာဘုရားရဲ့မနီးမဝေးတဏီယာမှာတင့်တင့်လျောက်ပတ်တဲ့တဏီယာမှာထိုင်ပြီးတော့မြတ်စွာဘုရားကိုအဲ့ဒီယဟန်ကလျှောက် မြတ်စွာဘုရားဓမ္မဝိဟာရီတရားနဲ့နေသူဓမ္မဝိဟာရီတရားနဲ့နေသူဆိုပြီးတော့ကိုပုဂ္ဂိုလ်ဒီပုဂ္ဂိုလ်အမတန်မှအပြောများ နေကြတဲ့စကားရှိပါတယ်ခင်ဗျာအဲ့ဒီဓမ္မဝိဟာရီတရားနဲ့နေသူဆိုတာဘယ်လိုပုဂ္ဂိုလ်မျိုးပါလဲလို့မြတ်စွာဘုရားကိုအဲ့ဒီယဟန်ကလျှောက်တယ်လျှောက်တဲ့အခါရောက်တော့မြတ်စွာဘုရားက သဗ္ဗညုတဉာဏ်ကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။တရားနာပရိသတ်ကြီးသဗ္ဗညုတဉာဏ်ဆိုတာဘယ်လိုဉာဏ်မျိုးတော့အလုံးစုံကို အကုန်သိမြင်တဲ့ဉာဏ်နဲ့မှန်ပါတယ်တရားနာပရိသတ်ကဘဟုတုတရှိတယ်။မေဥမေတရားနာပရိသတ်ကြီးကိုမြတ်စွာဘုရားကသိစရာမှန်သမျှတရားတွေကိုအကုန်သိတဲ့ တပ်ပင်ယုတဉာဏ်ကြီးကိုပိုင်ဆိုင်ထားတယ်ဆိုတာတရားနာပိဋကလည်းသိပြီးပြီးပြောပြီးပြီးအဲ့ဒီလိုသိစရာမှန်သမျှတရားတွေကိုအကုန်သိတဲ့ဉာဏ်ကိုပိုင်ဆိုင်ထားတဲ့ဘုရားရှင်ဟာအချိန်မရွေးအမြဲတမ်းသူကသိစရာမှန်သမျှတရားတွေကိုသိနေသလားလို့အဲ့ဒီလိုမေးခွန်းတစ်ခုထပ်ပြီးတော့တရားနာပိဋကကိုမေးလာခဲ့မယ်ဆိုရင်ဘယ်လိုအဖြေပေးကြမလို့ဟမ် ဩစင်ကျင်မဟုတ်လားစင်ကျင်မဘာဖြစ်တာတော့ဘုသူတရှိတာပေါ့လေဟုတ်လားမြတ်စွာဘုရားဟာတပ္ပိညုတဉာဏ်တော်ကြီးရတယ်ဆိုတော့အများစုကတော့ထင်မိကြမှာပေါ့မြတ်စွာဘုရားသိတရားမှန်သမျှတွေကိုအချိန်မရွေးအမြဲတမ်းသိနေတာပဲအဲ့လည်းသိနေတာပဲကျင်းဆက်လည်းသိနေတာပဲလို့ဒီလိုထင်ရင်ထင်မိမှာပေါ့ အဲ့ဒီလိုမဟုတ်ပါဘူးတဲ့သူကဆင်ញင်လိုက်တဲ့အခါမှာသိပါတယ်တဲ့ခုနယောဂီတယောက်ကဖြည့်တယ်ဆင်ញင်မှသိတယ်တဲ့သူကဘုသူတ္တရှိတယ်မှန်းတယ်အဲ့ဒီနေရာမှာမြတ်ဟိုသူကမြတ်စွာဘုရားရဲ့တပ်ပင်ညုတဉာဏ်ကဆင်ញင်မှသိတယ်တဲ့ဆင်ញင်မှသိတယ်ဆိုတော့မဆင်ញင်ရင်မသိဘူးပေါ့ဒီနေရာမှာမဟာစီဆရာတော်ဘုရားကြီးကဥပမာနဲ့သူကအမိန့်ရှိထားပါတယ် သူဥပမာလေးကမှတ်သားစရာလည်းကောင်းပါတယ်ဘယ်လိုအမိန့်ရှိထားတော့ဆိုတော့မာသီဆရာတော်ကြီးကလူတယောက်တဲ့မြင်တဲ့မျက်စိရှိပါတယ်မျက်စိနဲ့မြင်တဲ့မျက်စိရှိပါတယ်တဲ့မျက်စိကသူ့မျက်စိကမြင်လဲမြင်ပါတယ်ဒါပေမဲ့လို့အဲ့ဒီမျက်စိကိုမှိတ်ထားလို့ရှိရင်တဲ့မြင်ပါမလားတဲ့မြင်နိုင်ဘူးမမြင်နိုင်ဘူးအကယ်၍ဖွင့်ထားအောင်တော့ ကိုနောက်ကျောဘက်မှာရှိတဲ့အရာကိုအဲ့ဒီမျက်စိကမြင်နိုင်ပါမလားတဲ့မမြင်နိုင်ပါဘူးတဲ့အဲ့ဒီလိုပါပဲတဲ့မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်တော်ကြီးကသိစရာမှန်သမျှတွေကိုအကုန်သိပါတယ်ဒါပေမဲ့လို့မဆင်ခြင်ရင်တော့မသိပါဘူးတဲ့ဆင်ခြင်မှသိတာပဲဆင်ခြင်လို့ရှိရင်တော့သူကသိစရာမှန်သမျှတွေအကုန်သိတယ်မသိတာမရှိဘူးအကုန်သိတယ် တော့တပ္ပညုတဉာဏ်နဲ့မြတ်စွာဘုရားအကုန်သိနေတာဆိုတော့ဒီမေးလာတဲ့မေးခွန်းကိုမြတ်စွာဘုရားအတွက်ဖြေဖို့ရာဘာမှဝန်လေးစရာမရှိဘူး။ဒါနဲ့ပတ်သက်ပြီးတော့လည်းပဲမင်းသားတယောက်ကမြတ်စွာဘုရားကိုမေးခွန်းမေးခဲ့အဲ့ဒီမင်းသားရဲ့နာမည်ကတော့အဘယတဲ့အဘယဆိုတဲ့မင်းသားကမြတ်စွာဘုရားကိုမေးခဲ့တယ် မြတ်စွာဘုရားမြတ်စွာဘုရားထံမှာလာပြီးတော့ပြဿနာတွေမေးကြတဲ့ပုဂ္ဂိုလ်တွေတကယ်ခေါင်တိတ်ပညာရှိပုဂ္ဂိုလ်ကြီးတွေပါကြပါတယ်။အဲ့ဒီခေါင်တိတ်ပညာရှိပုဂ္ဂိုလ်ကြီးတွေကသူတို့ပြဿနာတစ်ခုမြတ်စွာဘုရားထံလာပြီးတော့မေးတော့မယ်ဆိုလို့ရှိရင်မမေးခင်အချိန်ဒီအကြာကြီးယူပြီးတော့ပြဿနာကိုဘယ်လိုမေးလိုက်မယ်ရှင်ဂေါရမကိုဘယ်လိုမေးလိုက်မယ်ဆိုပြီးတော့ပြဿနာအချိန်ယူပြင်ဆင်ပြီးမှမြတ်စွာဘုရားထံလာပြီးတော့မေးလေရှိကြပါတယ်။ အဲ့ဒီလို လာပြီးတော့မေးတဲ့အခါမှာမြတ်စွာဘုရားကငါဟာသူတို့ကဒီလိုပြဿနာမေးလာရင်ဒီလိုဖြေလိုက်မယ်အဲ့ဒီလိုမြတ်စွာဘုရားကကြိုတင်ပြီးတော့ပြင်ဆင်ထားတာများရှိပါသလားတဲ့အဲ့ဒီအဘိယမင်းသားကမြတ်စွာဘုရားကိုမေးတယ်ဒီလိုမှမဟုတ်မြတ်စွာဘုရားက သူတို့မေးလိုက်တဲ့အခါမှာမေးခွန်းနဲ့စီလျော်တဲ့အဖြေမေးခွန်းရဲ့ အဖြေကိုမြတ်စွာဘုရားချက်ချင်းပဲသိပြီးတော့အဖြေပေးလိုက်တာပါလားတဲ့အဲ့ဒီလိုအဲ့ဒီလိုလဲမေးပြန်ပါတယ်မေးတဲ့အခါရောက်တော့မြတ်စွာဘုရားကအဲ့ဒီအဘယမင်းသားကိုပြန်ပြီးတော့မေးတယ်အဘယမင်းသားဒီလိုဆိုလို့ရှိရင်တော့သင်ကိုပဲပြန်ပြီးတော့ငါမေးခွန်းမေးမယ်သင်ကြိုက်တယ်လို့ဖြေပါအဘယမင်းသားသင်ဟာယထာအတတ်ပညာမှာယထာပြုလုပ်တဲ့နေရာမှာယထာတိဆောက်တဲ့နေရာမှာ သင်ဟာကျွမ်းကျင်တယ်မဟုတ်လားယထာပစ္စည်းတွေယထာမှာပါတဲ့အသုံးအဆောင်ပစ္စည်းတွေအဲ့ဒီပစ္စည်းတွေကိုလည်းပဲသင်ဟာသိတယ်မဟုတ်လားကျွမ်းကျင်တယ်မဟုတ်လားလို့မြတ်စွာဘုရားကမေးတယ်မေးတဲ့အခါတော့အဲ့ဒီပုဂ္ဂိုလ်ကယထာနဲ့ပတ်သက်ပြီးတော့သူကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်တာကိုလည်းမြတ်စွာဘုရားကသိထားတာမို့အဲ့ဒီအတိုင်းမေးတယ်မေးတဲ့အခါတော့ဟုတ်ပါတယ်တပည့်တော်ယထာနဲ့ပတ်သက်ပြီးတော့ကျွမ်းကျင်ပါတယ်အဲ့ဒီလိုပြောတော့ဒါလို့ဆိုရင်တဲ့ တင့်ကိုလူတယောက်ကနေပြီးတော့လာမေးမယ်ဒီယထာထဲမှာပါတဲ့ဒီပစ္စည်းကိုဘယ်လိုခေါ်ပါသလဲဒီပစ္စည်းကိုတော့ဘယ်လိုခေါ်ပါသလဲနဲ့အဲ့ဒီယထာမှာအသုံးပြုထားတဲ့ပစ္စည်းတွေယထာတိဆောက်ရာမှာပါဝင်တဲ့ပစ္စည်းတွေကိုတင့်ကိုမသိလို့လာမေးမယ်ဆိုရင်သင်ဟာအဲ့ဒီပစ္စည်းတွေကိုသူတို့ကဒီလိုမေးရင်ငါဒီလိုဖြေမယ်ဆိုပြီးတော့သင်ဟာကြိုတင်စဉ်းစားထားရသလားသို့မဟုတ်သင်ဟာချက်ချင်းပဲလွယ်လွယ်ကူကူနဲ့ သင်ဟာအဖြေပေးလိုက်သလားလို့မြတ်စွာဘုရားကအဲ့ဒီအဘိယမင်းသားကိုမေးတဲ့အခါအဘိယမင်းသားကမြတ်စွာဘုရားတပည့်တော်ကဒီယထာပစ္စည်းတွေအကုန်ကျွမ်းကျင်နေတာပဲအကုန်သိနေတာပဲဒါတွေကိုတပည့်တော်ကကြည်ညက်နေအောင်သိနေတာသူတို့မေးတဲ့အခါတော့တပည့်တော်အေးဆေးဆေးဘောဘာစဉ်းစားစရာလိုမလဲချက်ချင်းပဲပြောလိုက်တာဗောတဲ့အဲ့ဒီလိုအဘိယမင်းသားကမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားက အဘိယမင်းသားအဲ့ဒီအတိုင်းပဲပေါ့ငါဖះကလည်းသဗ္ဗညုတဉာဏ်တော်နဲ့သိစရာမှန်သမျှတရားတွေကိုဆင်ခြင်လိုက်တဲ့အခါမှာအကုန်သိတယ်ဒါကြောင့်မို့ဒီလိုမေးလာတဲ့အခါမှာဒီလိုဖြေမယ်လို့ကြိုးတင်ပြင်ဆင်မှုမရှိပါဘူးတဲ့မေးမေးချင်းငါဖះကသူတို့အမေးရဲ့အဖြေတွေကိုလိုအပ်တဲ့အဖြေတွေကိုငါဖះကဖြေလိုက်တာပါပဲတဲ့ဒီတော့မြတ်စွာဘုရားကအဲ့ဒီခုနယဟန်တပါမေးတဲ့ တရားနဲ့နေသူတရားနဲ့နေသူလို့ပြောနေကြတဲ့စကားရှိပါတယ်အဲ့ဒီတရားနဲ့နေသူဓမ္မဝိဟာရီဆိုတဲ့စကားလုံးရဲ့အတိပ္ပယ်ကဘယ်လိုပါတော့လို့မြတ်စွာဘုရားကိုမေးလျှောက်တဲ့အခါတပင်ညုတပိုင်ရှင်ဉာဏ်ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကအဲ့ဒီအမေးရဲ့အဖြေကိုပုဂ္ဂိုလ်၅မျိုးခွဲခြားပြီးတော့မြတ်စွာဘုရားကဖြေတော်မူခဲ့ပါတယ်အဲ့ဒီပုဂ္ဂိုလ်၅မျိုးခွဲခြားပြီးတော့ဖြေခဲ့တဲ့အဖြေတွေကိုတော့ မြတ်စွာဘုရားကတော့ပါဠိနဲ့ဟောထားတာပေါ့လေအဲ့ဒီပါဠိကိုတော့ရွတ်မပြတော့ပါဘူးမြန်မာလိုပဲပြောပြသွားပါမယ်ပုဂ္ဂိုလ်၅မျိုးရှိတယ်အဲ့ဒီပုဂ္ဂိုလ်၅မျိုးတွေကနံပါတ်1ပုဂ္ဂိုလ်ကမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုတဲ့သင်ယူတယ်လေ့လာတယ်ဖတ်ရှုတယ်မှတ်သားတယ်ဒါပေမဲ့လို့ အဲ့ဒီမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေရဲ့အ내အဓိပ္ပာယ်ကိုသိအောင်ဝိပဿနာပညာမဲ့ပညာကိုအာမထုတ်ဘူးတဲ့ဝိပဿနာပညာနဲ့တကွမဲ့ပညာနဲ့မြတ်စွာဘုရားဟောကြားထားတဲ့စကားတွေရဲ့အ내အဓိပ္ပာယ်ကိုမသိမနာလည်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာပထမနံပါတ်1ပုဂ္ဂိုလ်ဖြစ်တယ်တဲ့နံပါတ်1ပုဂ္ဂိုလ်အမျိုးအစားဖြစ်တယ် အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲသူဟာသင်ယူမှု များတဲ့ပုဂ္ဂိုလ်ပဲတရားနဲ့နေသူမဟုတ်သေးဘူးတဲ့တရားနာပိဋကနံပါတ်1ပုဂ္ဂိုလ်ဟာဘာတော့မြတ်စွာဘုရားဟောကြားတဲ့တရားကိုသင်ယူတယ်ဒါပေမဲ့လို့ဘာတော့မလုပ်ဘူးတော့ဝိပဿနာပညာမဲ့ပညာတွေကိုရရှိအောင်တရားမမှတ်ဘူး တဲ့တရားမမှတ်ဘူးစာရီတော့သင်တယ်စာရီတော့လေ့လာတယ်စာရီကို တရားစာပေတွေကိုဖတ်တယ်ဒါပေမဲ့တရားမမှတ်ဘူးတဲ့တရားမှတ်မှဝိပဿနာပညာမဲ့ပညာဆိုတာဖြစ်နိုင်တာကိုအဲ့ဒီတော့တရားမမှတ်ဘူးတဲ့အဲ့ဒီလိုတရားမမှတ်လို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲတရားစာပေတွေကို သင်ယူမှုများတဲ့ပုဂ္ဂိုလ်လို့သာခေါ်နိုင်ပါတယ်တဲ့တရားနဲ့နေသူလို့မခေါ်နိုင်သေးပါဘူးတဲ့ ဒီမြန်မာနိုင်ငံမှာဗုဒ္ဓသာသနာဝင် ဖြစ်ကြတဲ့ယဟန်နေ ရှင်သာမဏေတွေသိခါရှင်တွေလူဝတ်ကြောင်တွေအဲ့ဒီယဟန်ရှင်လူ ပုဂ္ဂိုလ်တွေကမြတ်စွာဘုရားရဲ့တရားစာပေတွေကိုလေ့လာကြတယ်သင်ယူကြတယ်သင်တန်းတွေတက်ကြဗမာပြည်မှာကြည့်လိုက်လို့ရှိရင်စာသင်တိုက်ကြီးတွေရှိပါတယ်အဲ့ဒီစာသင်တိုက်ကြီးမှာ သာသနာတန်ဃာရီမြတ်စွာဘုရားဟောကြားတဲ့တရားတော်ဤသင်ယူနေကြယဟန်တော်ဤလည်းပါတယ်ကိုရင်ဤလည်းပါတယ်သိခါရှင်သာသင်လိုက်ဒီမှာဆိုလို့ရှင်သိခါရှင်ဤလည်းသင်ကြလူအကြောင်ဤလည်းသင်ကြတာပါပဲသင်္นานဤတက်ပြီးတော့အဘိဓမ္မာသင်္นานနဲ့နောက်ပြီးတော့ဝိသုဒ္ဓိမဲ့သင်္นานနဲ့ပရိတ်သင်္นานနဲ့ဓမ္မစကြာသင်္นานနဲ့အဲ့လိုသင်္นานဤမျိုးစုံပါပဲအဲ့ဒီသင်္นานဤတက်ရောက်ပြီးတော့ မြတ်စွာဘုရားရဲ့တရားစာပေတွေကိုလေ့လာသင်ယူနေကြပါတယ်တဲ့ဒီမြန်မာနိုင်ငံကဗုဒ္ဓသာသနာဝင်တွေသာဒီဘုရားရဲ့တရားစာတွေကိုလေ့လာလိုက်စားနေကြသလားဆိုတော့မဟုတ်ဘူးမြန်မာနိုင်ငံရဲ့အပြင်ဘက်ကိုထွက်ပြီးကြည့်လိုက်လို့ရှိရင်လေ့လာလိုက်စားနေကြတဲ့ပုံကိုယ်လေးရှိတယ်အနည်းဆုံးပြောရရင်ထိုင်းနိုင်ငံမှာဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေရှိပါတယ်အဲ့ဒီထိုင်းနိုင်ငံကဗုဒ္ဓသာသနာဝင်ယဟန်ရှင်လူတွေကလည်းပဲဘုရားဟောကြားထားတဲ့တရားစာပေတွေကို လိုက်နာလေ့လာပြီးတော့သူတို့ဖတ်ရှုကြပါတယ်နောက်ပြီးတော့ဗုဒ္ဓသာသနာဝင်နိုင်ငံလို့ပြောနေကြတဲ့ဟိုတိရိလင်္ကာနိုင်ငံတိရိလင်္ကာနိုင်ငံမှာလည်းပဲယဟန်တော်တွေရှိပါရှင်သာမဏေတွေရှိပါတယ်အဲ့ဒီတိရိလင်္ကာနိုင်ငံကယဟန်ရှင်လူတွေလည်းပဲမြတ်စွာဘုရားဟောကြားထားတဲ့တရားစာပေတွေကိုလေ့လာ လိုက်စားနေကြပါတယ်အဲ့ဒီနိုင်ငံတွေကပုဂ္ဂိုလ်တွေသာမြတ်စွာဘုရားဟောကြားထားတဲ့တရားဒေသနာတော်တွေကိုလိုက်စား လေ့လာလိုက်စားနေကြတာလားဆိုတော့မဟုတ်သေးပါဘူးတဲ့ဒီပြင်ဒီပြင်အခြားနိုင်ငံတွေကဗုဒ္ဓရဲ့တရားတော်တွေကိုစိတ်ပါဝင်စားကြတဲ့ပုဂ္ဂိုလ်တွေကလည်းပဲမြတ်စွာဘုရားရဲ့တရားတော်တွေကိုလိလာလိုက်စားနေကြပါတယ်လိလာလိုက်စားကြတဲ့ပုဂ္ဂိုလ်တွေအများကြီးပဲရှိပါအဲဒီလိုလိလာလိုက်စားပြီးတော့တရားမမှတ်သေးဘူးဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတရားနဲ့နေသူမမြည်သေးဘူးတဲ့ဒီနေရာမှာ ယဟန်တော်တစ်ပါးအကြောင်းပြောရလို့ရှိအဲ့ဒီယဟန်တော်ကကပိလာတဲ့သူကကတ္တပမြတ်စွာဘုရားပြိဋိဘံစံပြီးတဲ့အချိန်မှာညီနောင်နှစ်ယောက်သာသနာပေါင်းဝင်ရောက်လာကြ အကိုရဲ့နာမည်ကတာဂတာတဲ့အဲ့ဒီအကိုယဟန်ကသူကအသက်ကြီးမှယဟန်ဖြစ်လာတယ်ညီယဟန်ကကပိလာသူကငယ်တာကိုငယ်တဲ့အခါတော့သူတို့ သာသနာတော်ဘောင်မှာဝင်ပြီးတော့ဆရာဥပိ္ပဇေရီရဲ့ဝကြီးကိုငယ်လေးပြုလုပ်ကြပြုလုပ်ပြီးတော့အဲ့ဒီလိုနေကြရင်းနဲ့တနေ့တော့အခါမှာတော့သူတို့ရဲ့ဆရာသမားတွေကိုမေးတယ်ရှင်ဘုရားသာသနာတော်မှာ ပြုလုပ်ရမယ်တာဝန်ကြီးကဘယ်နှခုရှိပါသလဲလို့သာသနာတော်မှာပြုလုပ်ရမယ်တာဝန်ကြီးကဘာပါလဲလို့အဲ့ဒီလိုမေးတဲ့အခါရောက်တော့သာသနာတော်မှာဆောင်ရွက်ရမယ်တာဝန်ကနှစ်ခုရှိတယ်တဲ့တရားနာပိဋကတ် သာသနာတော်မှာဆောင်ရွက်ရမယ့်တာဝန်တစ်ခုဆိုတာဘာတွေလို့ထင်တယ်လဲဟောပရိယတ်နဲ့ပฏิပတ်ဟုတ်ပါတယ်သူတို့ပြောတာမမှားပါဘူးသူတို့ဘုဒ္ဓတရှိတာပဲเนาะပရိယတ်ဆိုတာက သူကဂန္ထဂျူရတဲ့ပရိယတ်ပါပဲစာပေတွေဖျားဟောကြားထားတဲ့တရားစာပေတွေကိုလေ့လာကြတယ်လိုက်စားကြတယ်အမှတ်သားကြတယ်ဖတ်ရှုကြတယ်ဒါဟာပရိယတ်ဂန္ထဂျူရ စာပေကျမ်းဂန်တွေကိုသင်ယူခြင်းဆိုတဲ့တာဝန်ရဲ့ပฏิပတ်ကိုတော့ဟိုကဝိပဿနာဒုရာလို့ခေါ်တယ်ဝိပဿနာဒုရာဆိုတာဝိပဿနာတရားကို ရှုမှတ်ပွားများအားထုတ်တဲ့တာဝန်အဲ့ဒီတာဝန်နှစ်ခုရှိတယ်လို့အဲ့ဒီညီနောင်နှစ်ပါးရဲ့ဆရာအရှင်မြတ်ဒီကနေပြောပြတဲ့အခါရောက်တော့အကိုဖြစ်တဲ့တာဂတကသူကအသက်ကြီးနေပြီငါတော့အသက်ကြီးနေပြီ စာပေတွေတော့မသင်တော့ဘူးဝိပဿနာပဲအားထုတ်တော့မယ်လို့သူ စိတ်ထဲမှာဒီလိုဆုံးဖြတ်ပြီးတော့သူ့ရဲ့ဆရာဥပိ္ပဇေရီအထံငါးဝါနေပြီးတဲ့အခါယဟန္တာအဖြစ်အထိရောက်စေနိုင်တဲ့ကမ္မထံတရားကိုသူတောင်းခံပြီးတော့တောကြောင်တနေရာမှာသွားပြီးသူတရားအားထုတ်တယ်ဝိပဿနာတရားအားထုတ်လိုက်တာအဲ့ဒီအကိုသာကတမထီကတော့ယဟန္တာဖြစ်သွားတယ်ညီကတော့ तू ကငယ်သေးတော့ငါကတော့ငယ်သေးတယ် တရားကိုကြီးမှပဲအားထုတ်မယ်ဆိုပြီးဒီလိုရည်ရွယ်ချက်နဲ့သူကပိဋကစာပေတွေကို သင်လိုက်တယ်ပိဋကစာပေတွေသင်ပြီးတော့သူကအမတန်စာပေတက်ကျွမ်းတဲ့ပိဋကသုံးပုံဆောင်ပုဂ္ဂိုလ်ဖြစ်သွားတာဖြစ်သွားတဲ့အခါရောက်တော့သူ့ကိုအမိပြုပြီးတော့ပရိသတ်တွေကလည်းသူ့မှာများလာတယ်ပရိသတ်များလာတာနဲ့အမျှဘုံကံကလည်းကြီးမားလာပြီအဲ့ဒီအချိန်ခါရောက်တော့အဲ့ဒီကပိလာဆိုတဲ့မထေကဘုံကြီးလာတဲ့အခါပရိသတ်တွေများလာတဲ့အခါသူက မာနတွေဝင်သွားတယ်တဲ့သူတတ်ထားတဲ့ဘုသူတ္တတွေအဲ့ဒီဘုသူတ္တတွေကိုအကြောင်းပြုပြီးတော့မာနတွေဝင်သွားတယ်လတ်လာပါတွေသူကမက်မောတဲ့လောဘတွေကလည်းပဲသူ့မှာနှိပ်စက်သွားပြီလောဘတွေလည်းပဲသူကြီးလာပြီသူ့ကိုယ်သူလည်းအမတန်မှအထင်ကြီးသွားအထင်ကြီးသွားတဲ့အခါရောက်တော့အဲ့ဒီကပိလကဒီပြင်ယဟန်တွေကအဆက်တဲ့အရာကိုဒါအဆက်တယ်လို့ပြောရင် तू ကကြောင်းမြန်ပြောတယ်မအဆက်ဘူး မအပ်သက်တဲ့အရာကိုသူကပြောင်းပြန်ပြောတယ်ဒါအပ်သက်တယ်အပြစ်ရှိတဲ့အရာကိုအပြစ်မရှိဘူးအပြစ်မရှိတဲ့အရာကိုအပြစ်ရှိတယ်နဲ့သူကဒီလိုကြပြောင်းကြပြန်အကုန်လျှောက်ပြီးတော့ပြောတယ်ပြောတဲ့အခါရောက်တော့သီလရှိကြတဲ့တကယ်ပညာရှိသူတော်ကောင်းမထေမြတ်တွေကပြောတယ်ကပိလာသင်တလူမပြောနဲ့အဲ့ဒီလိုတားမြစ်တယ်တားမြစ်တဲ့အခါရောက်တော့သူကပြန်ပြောတယ်အဲ့ဒီယဟန်တွေကိုအရှင်ဘုရားတို့ကဘာသိလို့လဲ ဒီဘာမှမပါတဲ့လက်သီးစုပ်နဲ့တူတယ်ရှင်ဘုရားတို့ကရှင်ဘုရားတို့ရဲ့အတွင်းတန်တန်ဘာနဲ့တာရမှမရှိဘူးဆိုပြီးသူကအဲ့ဒီလိုကဲ့ရဲ့ရှုံးချအပြစ်တင်ပြီးတော့နှိမ်ချပြီးတော့အဲ့ဒီယဟန်တွေကိုပြန်ပြောတယ်ပြန်ပြောတဲ့အခါရောက်တော့အဲ့ဒီယဟန်တွေကသူ့ရဲ့အကူသားကတယဟန်နာမထေဘူးလဲအကြောင်းပြောပြလျှောက်ထားကြတာပေါ့လေလျှောက်ထားတဲ့အခါသူ့ရဲ့အကူကြီးကလည်းပဲပြောတယ်သူ့ရဲ့ညီကိုကပိလာသင်ဒီလိုမပြောနဲ့သင်လိုစာပေတတ်ကြွနဲ့ပုဂ္ဂိုလ်က တရားအားထုတ်လိုက်မယ်ဆိုလို့ရှိရင်သာသနာတော်အတွက်တကယ်အသက်ပဲသင်ဟာတကယ်တရားအားထုတ်စမ်းပါဒီလိုခုနအပြောတွေကြပြောင်းကြပြန်အပြောတွေကိုသင်ပြုပြင်စမ်းပါလို့သူ့ရဲ့အကိုကြီးကသတိပေးစကားပြောတယ်ဒါပေမဲ့လို့ तू ကမပြုပြင်ဘူးဒီတိုင်းပဲဆက်ပြီးတော့ပြောတယ်သူ့အကိုကြီးကလည်းလက်လျှော့သွားတယ်ကြံတဲ့သူတော်ကောင်းတီလရှိတဲ့ယဟန်တော်တွေကလည်းပဲလက်လျှော့သွားတယ်သူ့ကိုမပြောကြတော့ဘူးအဲ့ဒီကပိလဆိုတဲ့ယဟန်ဟာ तू ကတ္တပမြတ်စွာဘုရားရဲ့ပရိယတ်တိသာသနာတော်ကိုသူကဆုပ်ယုပ်အောင်လုပ်ပါတယ်တဲ့နောက်ဆုံးသူသေသွားပါတယ်ကပိလသေသွားတယ်သေသွားတဲ့အခါရောက်တော့အဝီစီငရဲရောက်ပါတယ်တဲ့အဲ့ဒီကပိလဆိုတဲ့ပုဂ္ဂိုလ်ဟာတကယ်ပိဋကသုံးပုံဆောင်ပုဂ္ဂိုလ်ပဲဒါပေမဲ့လို့သေတဲ့အခါတော့ငရဲရောက်သွားတယ်တဲ့စာရီတက်တယ်စာရီကိုလေ့လာတယ်သင်ယူတယ်ဒါပေမဲ့တရားမမှတ်ဘူးတရားမမှတ်ရုံနဲ့မကဘူးသူကကြပြောင်းကြပြန်သူ့ရဲ့မာနတွေဝင်ပြီးတော့ အမှားတွေလျှောက်လုပ်အမှားတွေလျှောက်ပြောအဲအဲ့ဒီအကုသိုလ်ကံတွေကြောင့်သူအဝီစိသွားရစာပေတွေကိုလေ့လာသင်ယူတဲ့အခါမှာတဲ့မြတ်စွာဘုရားကဥပမာပေးထားတယ်ငွေတကောင်ရှိတယ်တဲ့အဲ့ဒီငွေတကောင်ကအစိတ်ကလည်းပြင်းတယ်အဲ့ဒီအစိတ်ပြင်းတဲ့ငွေကိုလူတစ်ယောက်ကငွေရအဖမ်းမတတ်ဘူးအဖမ်းမတတ်ဖဲနဲ့သွားပြီးတော့ဖမ်းတယ်ဘယ်နေရာသွားကင်တုံးဆိုတော့အဲ့ဒီငွေရဲ့ အမိကိုသွားပြီးကင်တယ်အမိကင်လိုက်တဲ့အခါတော့ပေါက်တက်လိုက်တာပေါ့လက်မှာပဲကင်လက်မှာကင်မယ်ခန္ဓာကိုယ်တစ်ခုကိုကင်မယ်ကင်လိုက်တဲ့အခါတော့သိရင်လည်းသိမယ်သိလို့မတက်ဝေဒနာရင်လည်းခံစားရအဲ့ဒီလိုမဟုတ်ဘဲနဲ့ခါသွားကင်တယ်ခါသွားကင်လို့ရှိရင်လည်းခေါင်းနဲ့ပေါက်လိုက်တာပေါ့အဲ့ဒီလိုဆိုရင်သိမယ်သိလို့မတက်ဝေဒနာခံစားရမွေအဖမ်းမတက်လို့ရှိရင်ဒုက္ခရောက်တယ်တဲ့အဲ့ဒီလိုပဲမွေအဖမ်းမတက်နဲ့ အဖမ်းမတက်တဲ့သူနဲ့တူတယ်တဲ့ကပိလဟာစာရီတော့သင်ပါတယ်လေ့လာပါတယ်စာပြီးလဲတတ်ပါတယ်ဒါပေမဲ့လို့သူဟာတရားမမှတ်ယုံနေမဟုတ်ဘူးသူကအဲ့ဒီလိုကြပြောင်းကြပြန်နေသာသနာတော်ကိုဖျက်ဆီးနေတယ်ပရိယတ်တိသာသနာတော်ကိုဖျက်ဆီးတဲ့ပုဂ္ဂိုလ်ကြီးဖြစ်တော့သူအဝိဇ္ဇငရဲရောက်တယ်တဲ့ဒီနေရာမှာမြတ်စွာဘုရားကတဏှာမှာအမိန့်ရှိထားတာရှိသေးတယ် မြတ်စွာဘုရားရဲ့တရားတော်တွေဆိုတာတဲ့လက်တွေ့လိုက်နာကျင့်သုံးမှု မရှိတဲ့ပုဂ္ဂိုလ်အတွက်အစင်းသာလှပပြီးတော့အနံ့မမွှေးတဲ့ပန်းနဲ့တူတယ်တဲ့ဥပမာဘယ်လိုပန်းမျိုးလဲဆိုလို့ရှိရင်ခေါင်ရမ်းပန်းတဲ့အဲ့ဒီခေါင်ရမ်းပန်းလေးကိုကြည့်လိုက်လို့ရှိရင်အစင်းအပြင်ကြည့်လိုက်လို့ရှိရင်လှပကြည့်ကျင်စရာကောင်းတယ်အနံ့နန်းရှူကြည့်လိုက်လို့ရှိရင်တော့ဘာအနံ့မှမရှိဘူး မမွေးမကြိုင်ဘူးအနတ်မကောင်းဘူးအဲ့ဒီလိုပဲတဲ့မြတ်စွာဘုရားရဲ့တရားတော်တွေဟာတကယ်လက်တွေ့လိုက်နာကျင့်သုံးမှုမရှိတဲ့ပုဂ္ဂိုလ်အတွက်အနတ်သာအစင်းသာလှပြီးတော့အနတ်မရှိတဲ့ပန်းနဲ့တူတယ်တဲ့ဆိုလိုတာကတော့မြတ်စွာဘုရားရဲ့တရားတော်တွေကိုတကယ်လက်တွေ့လိုက်နာကျင့်သုံးမှုမရှိရင်အဲ့ဒီလိုက်နာကျင့်သုံးမှုမရှိတဲ့ပုဂ္ဂိုလ်အတွက်မြတ်စွာဘုရားရဲ့တရားတော်တွေကအကျိုးမများဘူးတဲ့ ဒီတော့စာပေတွေကိုလည်းသင်ယူရမယ်စာပေသင်ယူပြီးလို့ရှိရင်စာပေသင်ယူယုံမျှနဲ့လည်းမရက်ဖဲနဲ့တရားလည်းမှတ်ရမယ်တဲ့ဘုန်းကြီးတွေစာသင်ကြပါတယ်သီလရှင်တွေစာသင်ကြပါတယ်လူဝတ်ကျောင်းတွေလည်းပဲဘာသာရေးစာပေတွေလိလလိုက်စားကြဖတ်ရှုကြမှတ်သားကြတရားတွေနားကြဒီတရားတွေနားတယ်ဆိုတာကလည်းပဲဒါသင်ယူခြင်းတစ်မျိုးပါပဲအဲ့ဒီလိုသင်ယူပြီးတော့သင်ယူယုံလေးတွေရက်နေမယ်ဆိုလို့ရှိရင်တရားနဲ့နေသူမမြည်သေးဘူး တဲ့တရားမှတ်မှတရားနဲ့နေသူမိတယ်တဲ့အဲ့တော့ပုဂ္ဂိုလ်၅ယောက်တဲ့ကနံပါတ်1ပုဂ္ဂိုလ်ပြီးသွားပြီနံပါတ်1ပုဂ္ဂိုလ်အကြောင်းပြန်ပြီးတော့တရားနာပရိသတ်ကြီးပြောပြောပြတာမှာနံပါတ်1ပုဂ္ဂိုလ်ကဘာပုဂ္ဂိုလ်တော့သာတော့သင်ယူတယ်ဒါပေမဲ့တရားမမှတ်ဘူးဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတရားနဲ့နေသူမမြည်သေးဘူးတဲ့ ကဲအဲ့ဒါလေးကိုမှတ်မိအောင်လင်္ကာလေးတော့လှုပ်လာတယ်ဆိုကြည့်အောင်လင်္ကာလေးကအဆိုကောင်းကောင်းနဲ့ဆိုတတ်တယ်ဆိုလို့ရှိရင်တော့နားထောင်ကောင်းမှာပေါ့လေနံပါတ်1ပုဂ္ဂိုလ်အတွက်တရားစာတွေဘယ်လောက်ပဲသင်နေနေတရားမမှတ်သေးရင်တရားနဲ့နေသူစရင်မဝင်တဲ့အဲ့ဒီဟာလေးဆိုကြည့်မနော်တရားစာတွေဘယ်လောက်ပဲသင်နေနေ တရားမမှတ်သေးရင်တရားနဲ့နေသူစရင်မဝင်သုံးကောက်ဆိုကြည်သမ်းပါသုံးကောက် ကဲအဲ့ဒါတော့ပြီးသွားပြီနံပါတ်1ပုဂ္ဂိုလ်နံပါတ်1ပုဂ္ဂိုလ်ကတဲ့မြတ်စွာဘုရားဟောကြားထားတဲ့တရားတွေကိုသူက နာယူထားတယ်သင်ယူထားတယ်သူနာယူထားတဲ့အတိုင်းသူနာယူထားတဲ့မြတ်စွာဘုရားရဲ့တရားတော်တွေသူနာယူသူလေ့လာသင်ယူမှတ်သားဘူးထားတဲ့တရားတော်တွေကိုတဲ့ အကျယ်တဝင့်သူတစ်ပါးတွေကိုပြန်လဲပြီးတော့ပြောပြပါတယ်ဟောပြပါတယ်ပို့ချပေးပါတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကဝိပဿနာပညာမဲ့ပညာနဲ့မြတ်စွာဘုရားတရားတော်ရဲ့အ내အတိတ်ပဲကိုတော့သိအောင်မလုပ်ဘူးတဲ့မသိဘူးတဲ့ဆိုလိုတာကတရားမမှတ်ဘူးတဲ့သူတစ်ပါးကိုစာပေတွေပို့ချတယ်သူတစ်ပါးကိုတရားတွေဟောပြတယ်သူတစ်ပါးကိုမြတ်စွာဘုရားရဲ့တရားတွေအကြောင်းပြောပြတယ် မြတ်စွာဘုရားရဲ့တရားတွေအာထုတ်ပုံအာထုတ်နည်းကိုသူတစ်ပါးကိုပြောပြတယ်ဒါပေမဲ့လို့တဲ့တရားကိုကိုယ်တိုင်မမှတ်သေးဘူးဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲတရားနဲ့နေသူမမီသေးပါဘူးတဲ့ဒီနေရာမှာအင်မတန်ထင်ရှားတဲ့မထေကြီးတစ်ပါးရှိပါသေးတယ်အဲ့ဒီမထေကြီးကတော့အများကြားဘူးကြသိကြအဲ့ဒီမထေကြီးရဲ့နာမည်ကတော့ပုထိလာတဲ့တရားနာပိဋကကြီးကြားဘူးလားကြားဘူးတယ်မကြားဘူးလားကြားဘူးလား ဟောမကြောက်ဘူးတဲ့နော်ပုတ္တိလဆိုတာနာမည်ကြီးပဲသူကအဲ့ဒီပုတ္တိလဆိုတဲ့မထေကြီးကပိဋကသုံးပုံကိုခုနကကပိလယဟန်လိုပဲသူကပိဋကသုံးပုံကိုအကုန်ဆောင်ထားတယ်အဲ့ဒီကပိလတဲ့ตาတဲ့သူတွေစာထဲမှာပြထားတာကဘာဖြစ်လို့ตาတာတော့ဆိုတော့ပိဋကသုံးပုံရဲ့အဖွင့်ဖြစ်တဲ့အဋ္ဌကထာဆိုတဲ့ကျမ်းစာတွေရှိအဲ့ဒီကျမ်းစာတွေကိုပါသူက ဆောင်းထားတယ်တဲ့ဆောင်းထားတယ်ဆိုတာ तू ကနှုတ်ထဲမှာရနေတာပေါ့လေအဲ့ဒီလောက်ကြောင့် तू ကကျွမ်းကျင်တယ်တကယ်စာရပုဂ္ဂိုလ်ကြီးပေါ့လေဂေါရမမြတ်စွာဘုရားလက်ထက်တာ तू ကအဲ့ဒီလိုပိဋကသုံးပုံကိုအတ္တကရာနဲ့တကွာဆောင်းထားတဲ့ပုဂ္ဂိုလ်ဖြစ်တာမဟုတ်ပါဘူးတဲ့ဝိပတ္တိမြတ်စွာဘုရားတဲ့တိခိမြတ်စွာဘုရားတဲ့ဝတ္တပူမြတ်စွာဘုရားတဲ့ကကုတံမြတ်စွာဘုရားတဲ့ကောဏဂမနမြတ်စွာဘုရားကတ္တပမြတ်စွာဘုရားဂေါရမမြတ်စွာဘုရားရဲ့ အဲ့ဒီခုနကဘုရားခုနှစ်ဆူလက်ထက်မှာဘုရားခုနှစ်ဆူပွင့်တော်မူတဲ့အချိန်ခါမှာတဲ့အဲ့ဒီပိဋကသုံးပုံကိုအဋ္ဌကထာနဲ့တကွာသူကဆောင်ခဲ့ပါတယ်တဲ့ဆောင်ယုံနေမလားဆိုတော့မဟုတ်ဘူးယဟန်ပေါင်း900ကိုသူကပို့ချပေးနေတယ်ဂိုင်းအားဖြင့်18ဂိုင်းတော်ရှိတယ်အဲ့ဒီဂိုင်း18ဂိုင်းကယဟန်ပေါင်း900ကိုသူကနေရောညာရောအမြဲတမ်းနေတိုင်းနေတိုင်းစာချပေးနေတယ် တကယ်စာရဆရာတော်ကြီးအဲ့ဒီစာရဆရာတော်ကြီးကမြတ်စွာဘုရားနဲ့တွေ့တဲ့အခါတော့မြတ်စွာဘုရားကသူ့ကိုသတိထားကြည့်တာကိုသတိထားကြည့်တဲ့အခါတော့ဒီပုတ္တိလဆိုတဲ့ယဟန်ဟာဒုက္ခမှာလွတ်ရလွတ်ကြောင်းဖြစ်တဲ့အကျင့်ကိုကျင့်မယ်ဆိုပြီးတော့စိတ်ကလေးတောင်မှမဖြစ်ဘူးဒီပုတ္တိလတော့ငါတတိတံဝေကရအောင်လုံးမပဲလို့မြတ်စွာဘုရားကအဲ့ဒီလိုအတွေးပေါ်ပြီးတော့ ပုထိလမြတ်စွာဘုရားရဲ့အထံကိုလာတိုင်းလာတိုင်းမြတ်စွာဘုရားကအချင်းကြီးအလကားပုထိလာကြီးလာလော့အချင်းကြီးအလကားပုထိလာကြီးရှ िख ိုးလော့အချင်းကြီးအလကားပုထိလာကြီးထိုင်လော့အချင်းကြီးအလကားပုထိလာကြီးသွားလော့နဲ့မြတ်စွာဘုရားကသူထံလာပြီးတော့ချင်းကတိုင်ချင်းကတိုင်အချင်းကြီးအလကားပုထိလာအချင်းကြီးအလကားပုထိလာနဲ့မြတ်စွာဘုရားအမြဲတမ်းခေါ်တယ်မြတ်စွာဘုရားကိုရှ िख ိုးပြီးလို့ပြန်သွားတဲ့အခါမှာလည်းပဲအချင်းကြီးအလကားပုထိလာကြီးပြန်ပြီနဲ့မြတ်စွာဘုရားပြောလိုက်သေးတယ် အဲ့ဒီပြောတဲ့စကားကိုပုထိလမထေရကြီးကနားရရမထွက်ဘူးပေါ့လေသူက ဟုတ်တာပေါ့သူ့ကိုယ်သူတော့သူကတကယ်စာရပုဂ္ဂိုလ်ကြီးကိုအေယာမပုဂ္ဂိုလ်ကြီးပေါ့ပုထိလအဲ့ဒီလိုမြတ်စွာဘုရားခဏတိုင်းခေါ်နေတဲ့အခါမပြတ်မပြတ်ခေါ်နေတော့သတိထားတယ်။ဩငါကတော့ပိဋကသုံးပုံကိုအဋ္ဌကရာနဲ့တကွာအာဂုံဆောင်ထားတဲ့ပုဂ္ဂိုလ်ကြီးပဲ။ ယဟန်ပေါင်း900ကိုဂိုင်း78ဂိုင်းကဂိုင်းကြီး78ဂိုင်းက78ဂိုင်းကယဟန်ပေါင်း900ကိုစာပေတွေပို့ချပေးနေတဲ့စာကြပုဂ္ဂိုလ်ကြီးပဲဒါပေမဲ့လို့ငါကိုမြတ်စွာဘုရားကအလကပုထိလအချီနီပုထိလအမြဲတမ်းခေါ်နေတာပဲ။အိုးမြတ်စွာဘုရားခေါ်တာအကြောင်းရှိမယ်။ငါရဲ့တဏ္ဍမကဘာဇန်တရားတို့ဘာမဲ့တရားတို့ဘာဖို့တရားတို့ဘာဝိပဿနာတရားတို့မှငါမှမရှိဘူး မြတ်စွာဘုရားခေါ်တာလဲဟုတ်ပြီတာပဲငါကဘာတရားမှအာမထုတ်ဘာဘာဝနာလုံးမှမလုပ်ဘူးဆိုလို့သူ့ကိုယ်သူလဲသတိတန်ဝေကရသွားတယ်သတိတန်ဝေကရပြီးတော့သူကစိတ်ထဲမှာကြိတ်ပြီးတော့ကြံထားတယ်ငါတိုးထွက်မယ်တိုးထွက်ပြီးတော့တရားအားထုတ်မယ်လို့စိတ်ထဲကသူကအားခဲချတယ်အဲ့ဒီလိုမြတ်စွာဘုရားခေါ်လို့မို့သတိတန်ဝေကရသွားတဲ့အခါသူတိုးထွက်ပြီးတရားအားထုတ်ဖို့တပိတ်သင်္ကအစဉ်နဲ့ပြင်ထားတယ်ပြင်ထားပြီးတော့ သူတနေ့လုံးစာစာပို့ချတယ်တဲ့စာတွေသင်ပေးတယ်စာပေတွေပို့ချတယ်တဲ့ညပိုင်းလည်းပို့ချပါတယ်တဲ့ညပိုင်းမနေ့လင်းကနေ့အထိပို့ချတယ်လို့ဆိုတယ်တော်တော်လေးအံ့ဩစရာကောင်းပါတယ်တကယ်ပရိယတ်တိသာသနာမှာတော့ထက်ထက်တန်တန်ဆောင်ရွက်နေတဲ့ဆရာတော်ကြီးနောက်ဆုံးစာသင်တဲ့ယဟန်တော်ပြန်သွားတဲ့အခါအဲ့ဒီယဟန်တော်ရဲ့နောက်ကသူအသာလေးထွက်သွားတယ်ဘယ်တပြည့်ယဟန်မှမသိလိုက်ဘူးသူတို့ရဲ့ဆရာဆရာကြီးထွက်သွားလိုက်တာတပားမှမသိလိုက်ဘူး မသိတော့ तू တောချောင်းတနေရာကို तू သွားတယ်တပါးတည်းပဲသွားတယ်အဲယူဇနာပေါင်း120ဝေးတယ်လို့ဆိုတယ်အဲ့ဒီနေရာကိုသွားပြီးတော့အားထုတ်တဲ့အခါမှာအဲ့ဒီတောချောင်းမှာယဟန်ပေါင်း30ရှိတယ်အဲ့ဒီယဟန်ပေါင်း30တဲ့ကအကြီးဆုံးမချေကြီးထံ तू ကသွားပြီးတော့လက်အုပ်ချီးပြီးတော့ရိုးရိုးသေးသေးနဲ့ तू ကသွားပြီးတော့ရှောက်အရှင်ဖုရားတပည့်တော်ရဲ့အာကိုဇရာမိခိုဇရာဖြစ်ပါဖုရားရှောက်ရှောက်တဲ့အခါတော့ အဲ့ဒီအကြီးဆုံးမထေရကြီးကသတိထားတယ်။အော်ပုထိလာဆိုတာနာမည်ကြီး။စာကလည်းအမတန်မှတက်ဒီပုဂ္ဂိုလ်မှာစာမန်ကတော့ခံနေမှာပဲသူ့စိတ်ထဲမှာတွေးတယ်။အဲ့ဒီလိုတွေးပြီးတော့သူကပြောတယ်။အရှင်ဘုရားပုထိလာအရှင်ဘုရားကတကယ်ဓမ္မဂတိကစာကြပုဂ္ဂိုလ်ကြီးဖြစ်ပါတယ်။အရှင်ဘုရားမှာဘုသူတ္တတွေအမတန်မှများပါတယ်။တပည့်တော်တို့ကသာအရှင်ဘုရားထံကဘုသူတ္တတွေယူရမှာပါဗျာ။ရှင်ဘုရားအဲ့ဒီလိုမပြောပါနဲ့။ အဲ့ဒီလိုအကြီးဆုံးမထေရကြီးကပုဋ္ဌိလာကိုအရှင်ပုဋ္ဌိလာကြီးကိုပြောတယ်ပြောတဲ့အခါတော့အရှင်ပုဋ္ဌိလာကြီးကမလုပ်ပါနဲ့ဘုရားအဲ့ဒါလိုမလုပ်ပါနဲ့တပည့်တော်ရဲ့မိကိုရဖြစ်ပါဘုရားလို့ဆက်ပြီးတော့ရှောက်ပါတယ်ရှောက်တဲ့အခါတော့လည်းမပေးပါဘူးအဲ့ဒီကြီးဆုံးမထေရကြီးကဒုတိယမထေရကြီးလွှဲတယ်ဒုတိယမထေရတတိယမထေရကြီးလွှဲတယ်အဲ့ဒီလိုအဆင့်ဆင့်အဆင့်ဆင့်လွှဲလွှဲလိုက်တာနောက်ဆုံး30တဲ့နောက်ဆုံးပုဂ္ဂိုလ်စီရောက်သွားတယ်အဲ့ဒီနောက်ဆုံးပုဂ္ဂိုလ်ကဘယ်သူတော့ဆိုတော့ကိုရင်လေးဖြစ်နေတယ်အဲ့ဒီကိုရင်လေးကအသက်အပြင်9နှစ်ပဲရှိသေးတယ် သူကဘာလုပ်နေတော့ဆိုတော့တနေရာမှာသူကသင်္ကန်းချုပ်သင်္ကန်းချုပ်နေတဲ့ကိုရင်လေးကြီးရောက်သွားတယ်တကယ်စာတတ်ပုဂ္ဂိုလ်ကြီးရှင်ပုထိလာဆိုတဲ့မထေကြီးဝါအားဖြင့်လည်းကြီးတယ်အမတန်မှဂုံအားဖြင့်နာမည်အားဖြင့်လည်းကြီးတယ်အဲ့ဒီဆရာတော်ကြီးကကိုရင်လေးကြီးခုနှစ်နှစ်အရွယ်ကိုရင်လေးကြီးသွားပြီးတော့လက်ဥချီပြီးတော့သူကရှောက်ကိုရင်လေးဖရာသူတော်ကောင်းလေးဖရာတပည့်တော်ရဲ့မိကိုရာအာကိုရာပုဂ္ဂိုလ်ဖြစ်တော်မူပါဖရာလို့ကိုရင်လေးကိုရှောက်ရှောက်တဲ့အခါရောက်တော့ ကိုရင်လေးကလည်းပဲအရှင်ဘုရားအရှင်ဘုရားကတပည့်တော်တဲ့အသက်အားဖြင့်လည်းကြီးပါတယ်ဘုဟုတ္တအားဖြင့်လည်းတပည့်တော်တဲ့အများကြီးသာပါတယ်တပည့်တော်ကသာအရှင်ဘုရားထံကဘုဟုတ္တတွေခံယူရမှာပါဘုရားအရှင်ဘုရားအဲ့ဒီလိုမပြောပါနဲ့ဘုရားလို့ကိုရင်လေးကလည်းပြန်လျှောက်လျှောက်တဲ့အခါရောက်တော့ကိုရင်လေးသူတော်ကောင်းလေးအဲ့ဒီလိုမလုပ်ပါနဲ့ဘုရားတပည့်တော်ရဲ့မိကိုရာပုဂ္ဂိုလ်ဖြစ်ပါဘုရားနဲ့ထပ်ပြီးတော့ပြန်ပြီးတော့ ယူသေးသေးလက်အုပ်ချီပြီးတော့တောင်းမှလျှောက်ထားရှာတယ်အဲ့ဒီလိုပြောတဲ့အခါရောက်တော့တောင်းမှလျှောက်ထားတော့ကိုရင်လေးကပြောတယ်ရှင်ဖရာတဲ့ရှင်ဖရာတပည့်တော်ရဲ့ဩဝါဒစကားကိုနားထောင်လိုက်နာနိုင်မယ်ဆိုရင်ရှင်ဖရာရဲ့အာကိုမိကိုရာပုဂ္ဂိုလ်တပည့်တော်ဖြစ်ပါမယ်ဖရာလို့အဲ့ဒီလိုကိုရင်လေးကပြန်ပြောတဲ့အခါတော့ကိုရင်လေးကိုရင်လေးကမိဘုံနဲ့ခုံဆင်းမှာဆိုရင်တပည့်တော်မိဘုံနဲ့ခုံဆင်းပါမယ်ဖရာအဲ့ဒီလိုလျှောက် ကြီးညိုစရာလည်းအမတန်ကောင်းတယ်ရှင်ဘုထီလာကြီးစာကတော့တကယ်တတ်တာပဲတကယ်ကိုရင်လေးတွေတွားပြီးတော့ယိုကျိုးပြီးတော့မာနတွေအကုန်ခွာချဘာမာနမှမရှိဘူးတခါလေယိုသေးသေးလေးလေးစားတော့လျှောက်ထားရှာတယ်မိဘုံနဲ့ခုံဆင်းမှဆိုရင်ခုံဆင်းမှမယ်တကယ်ရင်ထဲကနေပြီးတော့ပြောတာတကယ်လှိုက်လိုက်လဲလဲပြောတာလူလူချင်းချင်းတကယ်ပြောတာဟန်လို့ပြောတာမဟုတ်အဲ့ဒီတော့ကိုရင်လေးကသူကစဉ်းစားတယ်ဒီအရှင်ပုတ္တိလာကြီးကတကယ်ပဲ ငါစကားကိုနားထောင်မလားငါစမ်းသပ်မှာပဲလို့သူကအဲ့ဒီလိုအတွေးပေါက်ပြီးတော့အရှင်ဘုရားဒီလိုဆိုလို့ရှိရင်သူ့ရဲ့နိနာမှာရှိတဲ့သူကရေကန်ကိုညွှန်ပြလိုက်တယ်အရှင်ဘုရားအဲ့ဒီရေကန်နဲ့အရှင်ဘုရားဆင်းပါဘုရားလို့ပြောလိုက်တယ်အဲ့ဒီလိုပြောလိုက်တယ်ဆိုရင်ပဲအရှင်ပုတိလာကြီးကရေကန်ကြီးတဲ့ကိုအဲ့ဒီရေကန်တဲ့ကိုသူကအကောင်းစားသင်္ကန်းတွေဝက်လာပြီးတော့ဝက်လာတာပါပဲအဲ့ဒီသင်္ကန်းတွေနဲ့ဆင်းလိုက်ပါတယ်တဲ့ဆင်းလိုက်တဲ့အခါရောက်တော့ရေကန်နဲ့ဆင်းလို့အရှင်ပုတိလာရဲ့သင်္ကန်းအစွန်အဖျားအနားတွေပေါ့လေရေလဲစူရော ကိုရင်လေးကအရှင်ဘုရားရေဖို့အဲ့ဒီရေကန်လေးကပြန်တက်ခဲ့ပါလို့အဲ့ဒီလိုသူကပြန်ပြောတယ်ပြောတဲ့အခါတော့ကိုရင်လေးပြောတဲ့အတိုင်းမပြန်တက်လာတယ်ပြန်တက်လာပြီးတော့ကိုရင်လေးကိုလက်အုပ်ချီပြီးတော့ကိုရင်လေးကပြောတော့အရှင်ဘုရားတဲ့တောင်ဖို့တစ်ခုရှိပါတယ်အဲ့ဒီတောင်ဖို့တစ်ခုမှာအပေါက်ကလည်း6ပေါက်ပါပါတယ်ဖွတ်တကောင်ကလည်းပဲအဲ့ဒီတောင်ဖို့တဲကိုဝင်သွားပါတယ်လူတယောက်ကအဲ့ဒီဖွတ်ကိုဖမ်းမြင်ပါတယ် ဖမ်းကျင်တယ်ဆိုလို့ရှိရင်အပေါက်၅ပေါက်ကိုဂေပေါက်၅ပေါက်ကိုပိတ်ရပါတယ်တပေါက်ခြံထားရပါတယ်အဲ့ဒီခြံထားတဲ့တပေါက်ကိုဖြိုခွဲပြီးတော့အဲ့ဒီဖုတ်ကိုရအောင်ဖမ်းရပါတယ်အဲ့ဒီလိုပါပဲတဲ့အရှင်ဘုရားမှာတကား6ပေါက်ရှိပါတယ်မျက်စိနားနှာလျှာကိုယ်စိတ်ဆိုတဲ့တကား6ပေါက်ရှိပါတယ်မျက်စိတကားမှာအစင်အာယုံဝင်နေနားတကားမှာအတန်အာယုံဝင်နေနှာခေါင်းတကားမှာအနံ့အာယုံဝင်နေ ရှားတကားမှာအရသာအာယုံဝင်တယ်ခန္ဓာကိုယ်တကားတကားပေါက်မှာတော့အတွေ့အထိအာယုံဝင်တယ်စိတ်တကားပေါက်မှာတော့သူကသဘောအာယုံအတွေ့အာယုံတွေဝင်ပါတယ်အဲ့ဒီခုနကတကား6ပေါက်ထဲမှာအရှင်ဘုရားမှာရှိနေတဲ့တကား6ပေါက်ထဲမှာတကား9ပေါက်ကိုပိတ်ထားပါတဲ့မျက်စိတကားနာတကားနှာခေါင်းတကားလျှာတကားကိုယ်တကားဆိုတဲ့တကား6ပုဒ်ကိုရှင်ဖျားပိတ်ထားလိုက်ပါ တကားတစ်ချက်တော့ဖွင့်ထားပါစိတ်ဆိုတဲ့တကားတစ်ချက်ကိုတော့ဖွင့်ထားလိုက်ပါတဲ့အဲ့ဒီလိုလေးကိုရင်လေးကလျှောက်ထားပါတယ်ဒါလောက်ကလေးလျှောက်ထားလိုက်တယ်ဆိုရင်မဲ့အဲ့ဒီအရှင်ဘုတိလာကြီးကတကယ်သာရပညာရှိပုဂ္ဂိုလ်ကြီးဆိုတော့အဲ့ဒီစကားရဲ့အဓိပ္ပာယ်ကိုသူနားလည်သွားတယ်ကိုရင်လေးဘာပြောတယ်ဆိုတာသူသဘောပေါက်သွားတယ်ကိုရင်လေးဆိုလိုတာကဒီလိုဆိုလိုပါတယ်တဲ့မျက်စိတကားကိုပိတ်ထားပါနားနှာခေါင်းလျှာကိုယ်စိတ်ဆိုတဲ့ဒီတကား၅ပေါက်ပိတ်ထားပါလို့ ပြောတဲ့စကားရဲ့အဓိပ္ပာယ်ကဘာလဲဆိုတော့သူကမြင်ရင်တဲ့မြင်ယုံမဲ့ရပ်ပါစေတဲ့ကြားတယ်ဆိုလို့ရှိရင်လည်းပဲကြားယုံမဲ့ရပ်ပါစေနားတယ်ဆိုလို့ရှိရင်လည်းပဲနားနဲ့နားယုံမဲ့ရပ်ပါစေစားတယ်ဆိုရင်လည်းပဲစားယုံမဲ့ရပ်ပါစေထိတယ်ဆိုရင်လည်းထိယုံမဲ့ရပ်ပါစေမြင်ရင်မြင်တယ်ကြားရင်ကြားတယ်နားရင်နားတယ်စားရင်စားတယ်ထိရင်ထိတယ်လို့မှတ်ပြီးတော့မြင်ယုံမြကြားယုံမြနားယုံမြစားယုံမြ ကြည်ယုံမြပဲရက်နေပါစေရှေ့လောဘဒေါသမောဟတွေမဆက်ပါစေနဲ့လို့ဒီလိုဆိုလိုပြီးတော့စိတ်တကားပေါက်မှာအရှင်ဘုရားဖွင့်ထားပါဆိုတာကစိတ်တကားပေါက်မှာဝိပဿနာရှုမှတ်မှုအလုပ်ကိုရှင်ဘုရားစောက်ချပြီးတော့လုပ်ပါလေလို့ဒီလိုသူကဆိုလိုပါတယ်အဲ့ဒီဆိုလိုတဲ့အတိုင်းပဲပညာရှိပုဂ္ဂိုလ်ကြီးဖြစ်တော့ရှင်ဗုဒ္ဓိလကသဘောပေါက်ပါတယ်အဲ့ဒီလိုသဘောပေါက်ပြီးတော့သူဟာသူ့ရဲ့ခန္ဓာကိုယ်မှာပေါ်လာတဲ့မြအာယုန်တွေကိုရှုမှတ်ပါတယ် ရှုမှတ်ရင်ရှုမှတ်ရင်နဲ့နေလိုက်တာမြတ်စွာဘုရားဂါရတပုတ်သူ့ကိုလာဟောတယ်လာဟောလို့အဲ့ဒီဂါရတပုတ်ရဲ့အဆုံးမှာအရှင်ပုထိလာကြီးဟာယဟန္တာဖြစ်သွားပါတယ်တဲ့ကဲဒီမှာပြောချင်တာကမြတ်စွာဘုရားကပုဂ္ဂိုလ်၅မျိုးရှိရဲ့အကြောင်းခုနတရားနဲ့နေသူဓမ္မဝိဟာရီဆိုတာဘယ်လိုပုဂ္ဂိုလ်မျိုးပါလဲလို့လာပြီးတော့မေးတဲ့ယဟန်ကိုပုဂ္ဂိုလ်တစ်မျိုးပြောပြီးပြီဒုတိယပုဂ္ဂိုလ်လည်းပဲပြောပြီးပြီဒုတိယပုဂ္ဂိုလ်က တရားစာပေတွေကိုတဲ့သူမှတ်သားထားတဲ့အတိုင်းသူကြားဘူးတဲ့အတိုင်းသူသူသိရဘူးတဲ့အတိုင်းသူတစ်ပါးတွေကိုအကျယ်တဝင့်ပြောပြတယ်ဟောပြတယ်ပို့ချပေးတယ်တဲ့ဒါပေမဲ့လို့တရားတော့မမှတ်သေးဘူးဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတရားနဲ့နေသူမမီသေးဘူးတဲ့အရှင်ပုတ္တိလာကြီးသာပေဒီအမတန်မှကြကြွတယ်ဒါပေမဲ့လို့မြတ်စွာဘုရားကသူ့ကို အလကားပုထိလအလကားပုထိလလို့ခေါ်ခံရဒီတော့စာပေတွေဘလောက်ပဲပိုးချပိုးချတရားတွေဘလောက်ပဲဟောဟောသင်္นานတွေဘလောက်ပဲပြနေနေစာပေသင်္นานတွေတချို့ပိုးချကြတဲ့ပုံကိုယ်တွေရှိတယ်ဘလောက်ပဲပို့ချပေးနေနေတဲ့ကမ္မထမ်းဆရာလေးလုပ်ပြီးတော့ကမ္မထမ်းနေဘလောက်ပဲပြနေနေတရားကိုကိုယ်ကိုယ်တိုင်မမှတ်သေးဘူးဆိုရင်တဲ့အဲ့ဒီစာကြဘုန်းကြီးတွေရော တရားနဲ့နေသူမမီသေးပါဘူးတဲ့သာတရားကိုဟောနေကြတဲ့ဓမ္မကတိကဆရာတော်တွေရောတရားနဲ့နေသူမမီသေးပါဘူးတဲ့တရားကိုပြသပေးနေကြတဲ့ကမ္မထံဆရာတွေလည်းကိုကိုယ်တိုင်တရားမမှတ်ဘူးဆိုရင်တရားနဲ့နေသူမမီသေးပါဘူးတဲ့မြတ်စွာဘုရားကအဲ့ဒီလိုအမိန့်ရှိတော်မူပါတယ်နောက်တရားစာပေသင်္ဍာန်တွေပို့ချနေကြတဲ့လူအကြောင်းတွေယဟန်တန်ဃာတွေရှိပါတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းသူများတာ ကိုးချနေပြီးတော့ကိုကိုယ်တိုင်တရားမမှတ်သေးဘူးဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲတရားနဲ့နေသူမမိသေးပါဘူးတဲ့ဒါကြောင့်မို့အဲ့ဒီဒုတိယပုဂ္ဂိုလ်အကြောင်းအဲလင်္ကာလေးလောက်ထားတာကိုလည်းဆိုကြည့်ကြအောင်စို့တရားစာပေဘလောက်ပဲပို့ချနေနေဆက်ဆိုသားမှာ ရှေ့ဆက်ဆိုလေတရားမမှတ်သေးရင်ကျန်ဆိုတရားစာပေ လေးကြားလိုက်လို့ရှိရင်စာပေပို့ချနေကြတဲ့ဘုန်းကြီးတွေရှိတယ်။သိခါရှင်တွေရှိတယ်၊လူဝတ်ကြောင်တွေလည်းရှိတယ်။အဲအဲ့ဒီပုဂ္ဂိုလ်တွေတရားမမှတ်သေးဘူးဆိုရင်တဲ့မြတ်စွာဘုရားကတရားနဲ့နေသူစီးရင်ထဲမှာမဝင်သေးပါဘူးတဲ့။အရှင်ပုထိလာကြီးကိုခေါ်တဲ့နည်းနဲ့ခေါ်လို့ရှိရင်တော့အလကားဆိုတဲ့ခေါ်ခံရတဲ့စီးရင်ထဲမှာပါနေဦးမယ်တဲ့။ဒါရင်မလားဆိုတော့မဟုတ်သေးဘူး။တရားဟောတဲ့ဓမ္မဂတိကတွေလည်းပါတယ်။ အဲ့ဒီတရားဟောနေကြတဲ့ဓမ္မကတိကတွေဘုန်းကြီးတွေပေါ့လေလူတွေလည်းပါတာပါပဲလူတွေလည်းတစ်ဆင့်ပြန်ပြီးတော့ပြောပြတယ်ကိုသိတဲ့ဟာကိုသူတစ်ပါးမသိသေးဘူးဆိုရင်သူတစ်ပါးသိအောင်ပြောပြတယ်အဲ့ဒီလိုပြောပြကြတဲ့ပုဂ္ဂိုလ်တွေလည်းဓမ္မကတိကတွေပါပဲအဲ့တော့တရားစကားတွေဘလောက်ပဲဟောနေနေတဲ့တရားမမှတ်သေးရင်အဲ့ဒီဓမ္မကတိကတွေလည်းတရားနေတရားနဲ့နေသူစရင်မဝင်တဲ့အဲ့ဒါလေးဆိုကြည့်ကြအောင်ဆိုတရားစကားတွေ ဘလောက်ပဲဟောနေနေကဲဆက်ဆိုကြည်တမ်းမှာတရားနဲ့နေသူစည်ရင်မဝ နောက်ပြီးတော့ဒါတရားဟောတဲ့ပုဂ္ဂိုလ်ကြီးအဲကမ္မထံပြကြတဲ့ပုဂ္ဂိုလ်ကြီးဆိုတော့အဲ့ဒီပုဂ္ဂိုလ်ကြီးလည်းချမ်းလို့တော့မရဘူးနော်ကမ္မထံပြကြတယ်ကမ္မထံကြီးပြနေကြတယ်ကမ္မထံဆရာတွေလည်းသူတစ်ပါးကိုမသိသေးတဲ့ဟာတွေကိုသိအောင်ပြောပြနေကြတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဒါကြောင့်ကမ္မထံဤသူများတွေကိုတော့ပြပါတယ်ကိုကိုယ်တိုင်းတော့မမှတ်သေးဘူးအဲ့ဒီလိုကမ္မထံဆရာမျိုးတွေဟာလည်းပဲတရားနဲ့နေသူစည်းရင်းထဲမှာမဝင်သေးပါဘူးတဲ့ ကဲဆိုကြည့်ရအောင်ကမ္မထံတရားတွေဘလောက်ပဲပြနေနေဆက်စမ်းမှာသုံးက ဘုရားကပုဂ္ဂိုလ်၅မျိုးတည်းက2မျိုး အကြောင်းပြောပြီးပြီအဲနောက်ထပ်3ယောက်မြောက်ပုဂ္ဂိုလ်အကြောင်းအဲ့ဒီမေးခွန်းလာပြီးတော့မေးတဲ့ယဟန်ကိုခေါ်ပြီးတော့ယဟန်နောက်တတရားမြောက်ပုဂ္ဂိုလ်ကတော့သူကြားနာဘူးတဲ့တရားတော်တွေသူသင်ယူဘူးတဲ့တရားတော်တွေကိုအကျေတဝင့်ရွတ်အံပါတယ်တဲ့ရွတ်ဖတ်ပါတယ်တဲ့ ဝိပဿနာပညာမပညာနဲ့အဲ့ဒီသူသင်ယူမှုတဲ့တရားနာကြားမှုတဲ့တရားရဲ့အ내အတိတ်ပဲကိုတော့မသိပါဘူးတဲ့ဆိုလိုတာကတရားမရှိမှတ်ပါဘူးတဲ့မြန်မာနိုင်ငံမှာပဲအဲ့ဒီခုနအယုတ်ဝါဒနာကြီးတန်းနေကြတာတွေရှိပါပဋ္ဌာန်းနေအတန်မဆဲပဋ္ဌာန်းမွဲတဲ့ယွတ်နေယွတ်နေကြတာတွေတော်တော်ဖြစ်စားလာတာနောက်ပြီးတော့ဓမ္မစကြာတရားတဲ့ယွတ်ကြအနတ္တလက္ခဏာသုံးတဲ့ပရိတ်တဲ့ မဟာသမယသုတ်တွေရွတ်ကြတာတွေအများကြီးပါပဲရွတ်ကြအဲ့ဒီလိုရွတ်ကြတဲ့ပုဂ္ဂိုလ်တွေကိုမုတ်ကုတ်ဆရာတော်လို့နာမည်ကြီးတဲ့ဆရာတော်ကြီးရဲ့ဘွဲကတော့ဥဝိမလားတဲ့သူပြောထားတဲ့စကားတခွန်ရှိတယ်အရွတ်ဆိုတာအသားလောက်မကောင်းပါဘူးတဲ့ပါတယ်တော့ဟုတ်တာပဲရှုနေကြရနော် ရွတ်နေကြတာဗမာပြည်မှာအဲ့လိုရွတ်နေကြတဲ့ပုံကိုယ်ကြီးအသားမစားအသားမစားရပြီးတော့အသားရဲ့အရတာမသိဘူးပေါ့ဥပမာတနည်းအားဖြင့်ဗဏိတာရမရွှေတောင်ကုန်းသာသနာ့ရေးတာကျေးဇူးရှင်ဩဝါဒစရိယဆရာတော်ကြီးကပြောလို့ရှိပါတယ်ဆေးပလင်းမှာအညွန့်ပါပါတယ်တဲ့အဲ့ဒီအညွန့်ကိုဖတ်နေုံနဲ့အညွန့်ကိုအထက်ထက်ဖတ်ပြီးရွတ်စေရွတ်ဆိုနေုံနဲ့တော့အဲ့ဒီယောဂါကတော့ပျောက်သွားမှာမဟုတ်ဘူးတဲ့ယောဂါပျောက်ချင်ရင်တော့ အဲ့ဒီအညွန့်အတိုင်းဆေးကိုစားမှယောဂပျောက်ပါတယ်တဲ့အဲ့ဒီလိုပဲအညွန့်ကိုပဲအထက်ထက်ဖန်ဖန်ဖန်ထက်ထက်ရွတ်နေရင်တော့အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲအယွတ်သမားပဲအသားမစားရဘူးတနာစရာပုဂ္ဂိုလ်ပဲတဲ့ဒီလိုဆိုတော့ရွတ်တဲ့ပုဂ္ဂိုလ်တွေကိုနှိမ်သလိုများဖြစ်နေသလားလို့အရှင်ဘုရားတို့ကနှိမ်သလားလို့ဒီလိုမဟုတ်ဘူးမြတ်စွာဘုရားပြောထားတဲ့အတိုင်းဒါပြောပြတာမနှိမ်ဘူးရွတ်တာလည်းကောင်းပါတယ်အယွတ်ကလည်းပဲအယွတ်အတိုင်းတာနဲ့ကောင်းတာပေါ့ ဒါပေမဲ့အကောင်းဆုံးတော့လည်းမဟုတ်သေးဘူးလေကောင်းတော့ကောင်းတာပေါ့အကောင်းဆုံးတော့မဟုတ်သေးဘူးအဲမြတ်စွာဘုရားကအကောင်းဆုံးဖြစ်စေခြင်းလို့ရွတ်ယုံနဲ့တော့ရွတ်မနေကြနဲ့ဟိုဝါဒီယာတွေလျှောက်ပြီးရွတ်ကြတယ်ဘုရားစကားတော်တွေရွတ်တာကောင်းပါလေဒါပေမဲ့ဘုရားစကားတော်မဟုတ်တာတွေလည်းလျှောက်ပြီးတော့ရွတ်ကြသေးတယ်အဲအဲ့ဒီလိုရွတ်ကြတာတွေရှိပါတယ်တဲ့အရွတ်ကိုစားနေရတဲ့ဘဝနဲ့ဆိုရင်တော့အသားမစားသေးဘူးဆိုရင်တော့တနာစရာပဲတဲ့အသားလည်းစားရအောင်တရားလည်းမှတ်ရမယ်တဲ့ကဲဒီတော့ အဲ့ဒီဟာလေးကိုလည်းဆိုကြည့်ရအောင်တရားစာတွေဘလောက်ပဲညွတ်နေနေဆက်ပါဦး ယောင်မြောက်ပုဂ္ဂိုလ်ကိုမြတ်စွာဘုရားကအဲ့ဒီလာပြီးတော့ဓမ္မဝိခာရီတရားနဲ့နေသူဆိုတာဘယ်လိုပုဂ္ဂိုလ်မျိုးပါလဲလို့လာပြီးမိတဲ့ယဟန်ကိုသုံးယောက်မြောက်ပုဂ္ဂိုလ်ပြောပြပြီးပြီတရားနဲ့နေသူစည်ရင်မဝင်တဲ့ပုဂ္ဂိုလ်တွေပြောပြပြီးပြီနောက်လေးယောက်မြောက်တရားနဲ့နေသူစည်ရင်မဝင်တဲ့ပုဂ္ဂိုလ်ရှိသေးတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့မြတ်စွာဘုရားရဲ့ တရားတော်တွေသူကြားနာဘူးတဲ့အတိုင်းသူသင်ယူဘူးတဲ့အတိုင်းသူသင်ယူထားတဲ့သူကြားနာဘူးထားတဲ့မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုတဲ့အဖမ်းမှအထက်ထက်ဆင်ခြင်ပါတယ်တဲ့အဖမ်းမှအထက်ထက်သုံးသပ်ပါတယ်တဲ့စိတ်နဲ့အဖမ်းပန်းဝေဖန်ဆင်ခြင်စဉ်းစားပါတယ်အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲတဲ့သူဟာအတွေးသမားတက်တက်ပဲလက်တွေ့သမားမဟုတ်သေးဘူးတဲ့အတွေးသမား အတွေးများတဲ့ပုဂ္ဂိုလ်ပဲတရားနဲ့နေသူမဟုတ်သေးဘူးဟုတ်ပြီပန်းသီးကိုမစားဘူးသေးတဲ့လူတယောက်ကပန်းသီးကချိုတဲ့ချိုတဲ့ဆိုပြီးချိုတဲ့အရာသာကိုမှန်းပြီးတော့လျှောက်ပြီးညီးမျိုးစုံလျှောက်တွေးနေလို့ရှိရင်ဒီအတွေးဟာပန်းသီးရဲ့အရာသာကို तू ပိုင်ပိုင်နိုင်နိုင်မသိသေးဘူးပေါ့ပန်းသီးရဲ့အရာသာကိုကိုကိုယ်တိုင်စားကြည့်လိုက်လို့ရှိရင်ဩပန်းသီးဟာချိုးတယ်ဆိုတာဒီလိုချိုးတာပါလားဒါသိသွားတယ် ပန်းသီးဆိုတာစားဦးတဲ့သူကပဲများမှာပေါ့များမှာပါပဲရန်ကုန်သူရန်ကုန်သားတွေကဒါပေမဲ့တောသူတောသားတွေခမရတွေတော့ပန်းသီးဆိုတာမမြင်ဘူးတဲ့သူတောင်ရှိချင်းရှိလိမ့်မယ်စားဖို့ဆိုတာတော့ဝေးရော့တကယ်ရှိလောက်တယ်အဲ့ဒီလိုပုံကိုယ်တွေကပန်းသီးဆိုတာဘလို့ရတာရှိတော့ဆိုတာတို့ခမရမသိရှာပါဘူးအဲကိုကိုယ်တိုင်စားကြည့်ရင်တော့ပန်းသီးရဲ့အရသာသိတယ်ပန်းသီးရဲ့အရသာကိုတွေးဆနေုံနဲ့ကတော့အမှန်မသိသေးဘူးတရားချိုးတယ်ချိုးတယ်လို့ပြောတယ် ကိုကိုယ်တိုင်စားမကြည့်သေးလို့ရှိရင်တရားချိုတာကိုရှောက်ပြီးတော့ချိုတာသလိုချိုတာနဲ့တူတယ်ဟိုလိုချိုတာနဲ့တူတယ်ရှောက်တွေးပြီးတော့အတွင်းထဲတာအချိုရတာကိုမှန်းဆနေရင်တော့အချိုရတာကိုကောင်းကောင်းမသိဘူးအဲ့တော့ကိုကိုယ်တိုင်စားကြည့်လို့ရှိရင်တရားချိုတယ်ဆိုတာဘယ်လိုချိုတယ်ဆိုတာသိသွားတယ်ဒီလိုပဲတရားကိုတဲ့မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုတွေးကြဗမာပြည်ကလူတွေလည်းတွေးတာပါပဲနိုင်ငံခြားလူတွေလည်းတွေးတာပါပဲအတွေးနိုင်ငံခြားလူတွေအဲ့ဒီအနောက်တိုင်းကလူတွေကပိုးပြီးတော့ဝါသနာကြီးတယ်သူကဘာလဲဘလို့လဲဘာကြောင့်လဲဆိုတော့ ဒီအတွေးတွေကသူမွေးကလေးကပါလာတာအလေးချင်းကြီးသူကစွဲနေပြီအယိုးစွဲနေပြီသူကအဲ့ဒီလိုအတွေးတွေနဲ့တရားလာအထုတ်ကြတဲ့နိုင်ငံသားတွေအဲ့ဒီအတွေးကသူတို့အတွက်အလွန်အနောက်ဆက်ဖြစ်တာပဲတရားမှတ်ပါစုမမှတ်ဘူးပေါ်လာလိုက်တယ်မှတ်လိုက်တယ်ဖောင်းတာပိနာမှတ်တယ်ဘာကြောင့်ဘလို့လဲဘာလဲနဲ့ဒီခါတဲ့အတွေးတွေရှောက်တွေးနေတရားမတက်တော့ဘူးအဲအဲ့ဒီအတွေးများနေလို့ရှိရင်လည်းအတွေးသမားနဲ့လက်တွေသမားဟာကြောချင်းကပ်ပြီးတော့ပြေးတဲ့သူလိုပဲကြောချင်းကပ်ထားတယ်လူတယောက်ကဟိုဘက်ကိုကိုကြောနဲ့သူကြောနဲ့ပေးထားတယ် အဲကိုမျက်နှာမူရပြေးတာပေါ့ပြေးတဲ့အခါတော့ဘယ်နည်းမလို့တယောက်နဲ့တယောက်ပြေးလေဝေးလေပဲအဲ့လိုပဲအတွေးသမားနဲ့လက်တွေ့ဆိုတာတခြားစီပဲအဲ့တော့တွေးယုံနဲ့တရားနဲ့နေသူမဟုတ်သေးဘူးအတွေးသမားတက်တက်ပဲလက်တွေ့သမားမဟုတ်သေးဘူးတဲ့ဒီတော့အဲ့တော့မြတ်စွာဘုရားဟောကြားထားတဲ့တရားတွေကိုဘလောက်ပဲတွေးနေနေကြံနေနေတရားမမှတ်သိရင်တော့တရားနဲ့နေသူစည်ရင်မဝင်သေးပါဘူးတဲ့ကဲအဲ့ဒါလေးလေးဆိုကြည့်ရအောင်တရားစာတွေဘလောက်ပဲကြံနေနေ တံတိတိသစ္စသမာနတိသမာန ၄ယောက်မြောက်ပြီးသွားပြီပုဂ္ဂိုလ်၅ယောက်မြတ်စွာဘုရားကဟောမှာဆိုတော့နောက်ဆုံးပုဂ္ဂိုလ်ရောက်သွားပြီနောက်ဆုံးပုဂ္ဂိုလ်ကတော့ဘာလဲဆိုတော့မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုသင်ယူပါတယ်သင်ယူပြီးတဲ့နောက်မှာသူကဝိပဿနာပညာမဲ့ပညာနဲ့အဲ့ဒီမြတ်စွာဘုရားရဲ့စကားတော်တွေအ ਨੇ အဓိပ္ပာယ်တွေကိုသိနာလဲပါတယ်တဲ့ဆိုလိုတာကတော့ဝိပဿနာအလုပ်အထုတ်ပါတယ်တရားမှတ်ပါတယ်တဲ့အဲ့ဒီပုဂ္ဂိုလ်သာ တရားနဲ့နေသူညီပါတယ်တဲ့နံပါတ်9ရောက်မြောက်ပုဂ္ဂိုလ်ပြီးသွားပြီပြီးသွားတဲ့အခါရောက်တော့ယောဂီတွေကပြန်ပြီးတော့စဉ်းစားရမယ်ကိုယ့်ကိုယ်ကိုပြန်သုံးသပ်ရအဲ့ဒီ9ရောက်ထဲမှာငါဘယ်တဲ့ဝင်နေသလဲဘယ်ပုဂ္ဂိုလ်ထဲမှာဝင်သလဲခြေလေးရောက်ထဲပါသွားပြီဆိုရင်တော့တရားနဲ့နေသူစည်ရင်မဝင်သေးဘူးတဲ့အဲနောက်9ရောက်မြောက်ပုဂ္ဂိုလ်ထဲပါမှတရားနဲ့နေသူစည်ရင်ဝင်မယ်တဲ့ ကဲဒီဒီကနေ့ဆိုရင်ဗကြံအတက်နေ့ဖြစ်ပြီ။လက်ဖြံဆိုရင်တော့ပစ္စန်းတရက်ဆိုတော့ယောဂီထွက်ကြမှာပေါ့။ထွက်ရမှာဆိုတော့ပြောနေရတယ်မှာနော်။မထွက်ရခင်ကလှုပ်တုပ်လှုပ်တုပ်ဖြစ်နေကြတာဟုတ်လား။လှုပ်တုပ်လှုပ်တုပ်နဲ့ပြောနေကြတယ်။အဲ့ဒီမှာဗကြံစပြီးတော့ဝင်တဲ့နေ့ကဘယ်နေ့ကစပြီးဝင်ကြတာလဲ။ဟမ်9ရက်နေ့က19ရက်လား။ဟာ9ရက်နေ့ကအဲအဲ့ဒီနေ့ကစဝင်နေဟုတ်လား။ စဝင်တဲ့နေ့မှာယောဂီတွေ9နာရီမှာဘာလုပ်ရတော့အလုတ်ပေးတရားနာရတယ်ဘယ်သူဟောတာလဲဟောမာစီဆရာတော်ကြီးဟောတာဘလောက်ကြာလဲနာရီဝဲနာရီဝဲကြာတယ်မာစီဆရာတော်ကြီးဟောတာကလည်းပဲဖះဟောထားတဲ့တရားတော်တွေကိုမာသီဆရာတော်ကြီးကလူတွေနားလည်အောင်နားလည်တဲ့သကလုံးတွေနဲ့သုံးပြီးတော့မြတ်စွာဘုရားတရားတော်တွေကိုပဲမာသီဆရာတော်ကြီးကပြန်ပြီးတော့ဖောက်တယ်ချတာပါ အဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေကိုယောဂီတွေအဲ့ဒီ9နာရီမှာမာသီဆရာတော်ဘုရားကြီးကတဆင့်ပြောပြလို့နာယူရအဲ့ဒါဟာစာပေတွေကိုသင်ယူတာပဲတဲ့ယောဂီတွေကအဲ့ဒီမာသီဆရာတော်ဘုရားကြီးဟောတဲ့အလုတ်ပေးတရားကိုနာယူပြီးတော့နောက်တရက်မနေ့အာယုနောက်တရက်မနေ့ဆိုဘယ်ချိန်မှထားရတော့အဲ့တော့9နာရီ အိတ်တော့9နာရီနော်9နာရီမှာအိတ်ပြီးတော့မနေ့3နာရီထအဲ့ဒီအချိန်အတော်အတွင်းမှာတနာရီထိုင်ပြီးတော့မှတ်နောက်ပြီးတော့တနာရီဈဉ္ဉံလျှောက်ပြီးတော့မှတ်အဲမှတ်တော့မှတ်ကောမှတ်ကြလားမသိပါဘူးမှတ်ကြတယ်နော်မှတ်တဲ့သူတွေကမှတ်တယ်ပြောမှာပေါ့အဲ့ဒီတနာရီဈဉ္ဉံလျှောက်ပြီးတော့မှတ်တနာရီထိုင်ပြီးတော့မှတ် အဲ့ဒီမှတ်တာကမဟာစီဆရာတော်ဘုရားကြီးခုနဘုရားရဲ့တရားတော်တွေပြောပြတဲ့အတိုင်းမှတ်နေကြပြီတရားမှတ်နေကြတယ်ဆိုတော့ဟောင်းနေလို့မှတ်တယ်ပိန်နေလို့မှတ်တယ်ဟောင်းနေပိန်နေလို့မှတ်ရင်စိတ်ကလေးကလွင့်သွားပြီလွင့်သွားတဲ့ကလွင့်တယ်လို့မှတ်အကြာကြာလေးထိုင်လိုက်တဲ့အခါတော့နာရာကျင်နာပူရာအောင်နာတောင်းနာတင်နာအကုန်လုံးသုံးနေရပေါ်နေရပေါ့လေအဲ့ဒါတွေလဲစူးစိုက်ပြီးမှတ်အဲ့ဒီလိုမှတ်နေတာတွေကတဲ့သူကဝိပဿနာလို့အားထုတ်နေပြီပေါ့ စဉ္ညာလျှောက်တဲ့အခါမှာဘေးလန်းနေညာလန်းနေမှတ်တယ်ကြွားတယ်လန်းနေခြားတယ်မှတ်တယ်အဲဒီလိုမှတ်နေတယ်ဆိုတော့သူကလက်တွေ့လက်တရားမှတ်နေပြီဆိုတော့မှတ်တိုင်းမှတ်တိုင်းမှာယောဂီတွေဟာတရားနဲ့နေသူမြည်သလားမမြည်ဘူးလားတရားမှတ်တိုင်းမှတ်တိုင်းမှာယောဂီတွေတရားနဲ့နေသူမြည်နေပြီတဲ့ဒီတရားအတွင်းလာပြီးတော့ရက်တွေကိုရသမျှရက်တွေပေါ့လေကြိုးစားပြီးတော့မနဲ့၃နာရီကထည 9နာရီအထိတရားတွေမှတ်ကြ။ဟောတရားနဲ့နေသူပဲတခါမှတခါတရားနဲ့နေသူဖြစ်တယ်။နှစ်ခါမှရင်နှစ်ခါတရားနဲ့နေသူဖြစ်တယ်။တနေ့လုံးတရားနဲ့နေသူဖြစ်အောင်ဒီမှာလာပြီးတော့ကြိုးစားနေကြ။အဲဒီတော့9ရောက်မြောက်တရားနဲ့နေသူဘဝကိုခံယူရတယ်ဆိုတော့အမတန်အားရကျေနပ်စရာကောင်းတာပဲ။အမတန်မှကံထူးတာပဲ။9ရောက်မြောက်ပုဂ္ဂိုလ်ဖြစ်သွားပြီ။တရားနဲ့နေသူဖြစ်သွားပြီ။အဲဒီတော့ နက်ပြန်ဆိုလို့ရှိရင်တော့ထွက်မှာဆိုတော့နောက်ပိတ်အိတ်နဲ့လွဲဆိုသလိုပြန်ငါနီးလေးပူကြိုးစားလေးအဲ့ဒီလိုလုပ်ရမှာပြန်ငါနီးလေးလှုပ်လို့မလုပ်ကြနဲ့နော်လှုပ်လှုပ်နေတာခက်တာပါနော်ပန်ပြန်ငါနီးလေးပူပြီးတော့ကြိုးစားရတယ်တဲ့ဆရာတော်ကြီးကဗဏိတာရမရွှေတောင်ကုန်းသာသနာ့ရေးတာဆရာတော်ကြီးကပေးထားတဲ့ဥပမာလေးတစ်ခုရှိတယ်သူဥပမာလေးကကောင်းတာဆရာတော်ကြီးကဥပမာလေးနဲ့ပြောပြီးတော့နိုင်ငံသားတွေမိလာတဲ့ပြဿနာတွေဖြေဟောတရားတွေဟော အမတန်ထိမိတာကိုထိမိတော့နိုင်ငံသားတွေကသဘောကျကြဆရာတော်ကြီးပေးထားတဲ့ဥပမာလေးတစ်ခုရှိအပြေးသမားတွေတဲ့သူကအပြေးပွဲပြိုင်ပွဲဝင်တာပေါ့ဝင်တဲ့အခါတော့ပန်းတိုင်နာရောက်ခါနီးလေးလေးလျှော့ပြီးတော့ပြေးရလေးလေးဟုတ်လားဘယ်လိုလုပ်ရတာတော့ဟောပူပြေးရလေးခုလည်းပဲသူတို့ကပန်းတိုင်နီးတယ်ဆိုတော့ပူတော့ပြေးတော့မှလည်းတူရတယ်နော်အိမ်ပြေးဖို့ပြောတာမဟုတ်ဘူးဟုတ်လား အမှတ်နဲ့ပြေးဖို့ပြောတာအမှတ်နဲ့ပြေးရမယ်တဲ့အမှတ်ဒီပို့ပြီးတော့မှတ်ရမယ်အဲ့လိုဆိုလို့တဲ့ဆရာတော်ဘုရားကြီးကပန်းနိုင်ဝင်ကားနီးတဲ့အပြည့်သမဟာပို့ပြီးပြေးရတယ်ကိုတရားရက်တီကနောက်တစ်နှစ်နေမှာဒီလိုခွင့်ရပြန်ရမှာကိုတကြံရက်ကအဲ့တော့ဒီရတဲ့ရက်အတော်တွင်းလေးမှာကိုရတဲ့အခွင့်ကောင်းကိုအချိန်ကောင်းကိုတော့အလားအသာဖြုံးပြီးမပြစ်ဘူးတန်ဖို့ရှိရှိအကျိုးရှိရှိကုန်မယ်လို့အဲ့ဒီလိုခုနကမုံမြတ်တဲ့ရည်ရွယ်ချက်အထက်တန်းကြတဲ့ ရည်ရွယ်ချက်နဲ့ရသမျှအချင်းကိုကိုငါနီးလေကြိုးစားရလေတဲ့ကဲပုဂ္ဂိုလ်၅မျိုးကတော့ပြီးသွားပြီနာယီကလည်းမတီးသေးဘူးဒုက္ခပါပဲဘယ်လောက်ကြံသေးတော့နာယီကြည့်လိုက်နာယီဝက်မရှိတရှိကြံသေးတယ်ပြီးလိုက်ကြပါစို့နော်ယောဂီတွေကသောသောပြီးလို့စိတ်ဆိုးလောက်ပါတော့နော်စိတ်ဆိုးလားဟောမဆိုးရင်တော့ပြီးတော့မယ် ပြီးရောမယ်ပြီးရောဒါပေမဲ့မြတ်စွာဘုရားကအဲ့ခုနတရားနဲ့နေသူတရားနဲ့နေသူဆိုတာဘယ်လိုပုဂ္ဂိုလ်မျိုးပါလဲလို့လာပြီးတော့ယဟန်လာပြီးမေးတဲ့ယဟန်ကိုမြတ်စွာဘုရားဆက်ပြောတဲ့စကားလေးတွေကြံသေးတယ်အဲ့ဒီညာလေးကကောင်းကန်းလေးတွေဟုတ်လားကောင်းကန်းလေးတွေလွတ်သွားရင်တော့ပြန်ရအောင်ရှိတာပဲကောင်းတယ်အဲ့ဒီဆက်ပြီးပြောတဲ့စကားလေးတွေကအဲ့ဒီဆက်ပြီးပြောတဲ့စကားလေးတွေပြောအောင်ပြောအောင်မှာပြောမယ်ဆိုလို့ရှိရင်တော့ तू အချိန်ပြည့်လောက်ပါတယ်ပြောအောင်မှာဆိုတော့ပါဠိတွေကတော့မရွတ်တော့ဘူးเนาะ အဲ့ဒီမှာဆက်ပြီးမြတ်စွာဘုရားပုဂ္ဂိုလ်၅မျိုးပြောပြီးတဲ့နောက်သင်ယူမှုများတဲ့ပုဂ္ဂိုလ်အကြောင်းငါဘုရားပြောပြီးပြီတဲ့ပို့ချမှုသူတစ်ပါးကိုဟောပြောမှုသူတစ်ပါးကိုပြသမှုများပြတဲ့ပုဂ္ဂိုလ်အကြောင်းငါပြောပြီးပြီတဲ့ရွတ်အံမှုများပြတဲ့ပုဂ္ဂိုလ်အကြောင်းငါပြောပြီးပြီငါဟောပြီးပြီအတွေ့အကြံများတဲ့ပုဂ္ဂိုလ်အကြောင်းငါဟောပြီးပြီပြောပြီးပြီ တရားနဲ့နေသူဆိုတဲ့ပုဂ္ဂိုလ်အကြောင်းကိုလည်းငါပြောပြီးပြီတဲ့ပုဂ္ဂိုလ်၅မျိုးအကြောင်းငါပြောပြီးပြီယဟန်တို့ငါဘုရားကသင်တို့ရဲ့အကျိုးစီးပွားကိုလိုလားတယ်သင်တို့ကိုအင်မတန်မှကျင်နာတနာတယ်အဲ့ဒီလိုကျင်နာတနာလို့သင်တို့အတွက်ငါဘုရားကဟောသင် ဟောလိုက်တဲ့စကားတွေဟောပြီးပြီဟောဖို့ဆိုတာကတော့ငါတို့ဘုရားရှင်ရဲ့တာဝန်ပဲ ဆက်ပြီးကျင့်ဖို့ဆိုတာကတော့သင်္ချေသားတို့ရဲ့တာဝန်ပဲလို့မြတ်စွာဘုရားကအဲ့ဒီစကားလဲဆက်အမိန့်ရှိအမိန့်ရှိပြီးတော့ယဟန်တဲ့ဟောဒီနေရာကတော့တိတ်ပင်ရဲ့အနီးအောက်အရက်ဒီနေရာကတော့တိတ်ဆိတ်တဲ့စိတ်ငြိမ်မှုရှိတဲ့အရက်ပဲအဲ့ဒီလိုမြတ်စွာဘုရားဒီလိုနေရာဒေသကိုလည်းသူကညွန်ပြလိုက်ဘာလို့ညွန်ပြရသလဲဆိုတော့တရားအထုံးမဲ့ပုဂ္ဂိုလ်ဆိုတာဒီလိုတိတ်ဆိတ်မှုရှိတဲ့နေရာလိုအပ်တာကို ယောဂီတွေဒီလိုရိတ်တာတွေရောက်နေတယ်ဆိုတာကအဲ့ဒီမြတ်စွာဘုရားညွှန်ကြားထားတဲ့တရားစကားတော်နဲ့အညီတရားကိုကြိုးစားစားနဲ့တကယ်အချင်းပြည့်ကြိုးစားပြီးတော့အာထုတ်နိုင်အောင်ဆိုပြီးတော့ကိုယ်အိမ်မှာမနေဘဲနဲ့ရိတ်တာတွေလာပြီးတော့တရားတွေအာထုတ်ကြရိတ်တာတွေမှာရောက်တော့အိမ်နဲ့စားလို့ရှိရင်တိတ်ဆိတ်မှုလည်းရှိတယ်တရားတွေကြိုးစားစားအာထုတ်ဖို့အခွင့်ကလည်းတားတယ်မြတ်စွာဘုရားကဒါကြောင့်မို့ဒီနေရာကတော့တဲ့တစ်ပင်ရဲ့အနီးအောက်အရက်တရားအားထုတ်လို့အင်မတန်ကောင်းတယ် ဒီနေရာကတော့အင်မတန်မှစိတ်ငြိမ်မှုရှိတဲ့အရာတရားထုတ်လို့အင်မတန်ကောင်းတယ်တရားထုတ်တဲ့နေရာဖြစ်တယ်လို့မြတ်စွာဘုရားကတရားအထုတ်ရမယ်နေရာဒေသကိုလည်းညွန်ပြတော်မူလိုက်တယ်ညွန်ပြတော်မူပြီးတဲ့အခါရောက်တော့ဆက်ပြီးမြတ်စွာဘုရားပြောတယ်ဇာယထဘိက္ခဝေမာပမာဒတ္ထမာပစ္စာဝိပတိတာရိနောအဟုဝထတဲ့ပါဠိလိုပြောတယ်ဆိုတော့တရားနာပိဋကနားမလည်ဘူးပေါ့ဇာယထဆိုတာရှုမှတ်ကြတဲ့ မာပမာတ္ထအမှတ်မလွတ်ကြစေနဲ့သတိတရားမလွတ်ကြစေနဲ့မြတ်စွာဘုရား ပြောတယ်ရှုမှတ်ကြသတိမလွတ်စေနဲ့အမှတ်မလွတ်စေနဲ့ယောဂီတွေမြတ်စွာဘုရားဘယ်လိုပြောတော့ရှုမှတ်ကြဆိုတော့ယောဂီတွေကဘာတွေရှုမှတ်တော့ဖောင်းတဲ့ပိနေပဲရှုမှတ်တာလားဘာတွေလဲရှုမှတ်သေးတော့နာရကျင်နာပေါ်ပေါ်သမျှအောင်နေအကုန်လုံးမှတ်တာပေါ့နော်အာယုန်ကြီးကဘယ်နှမျိုးရှိတာတော့မှန်းမဲ့ဟာက 6မျိုးဩ6မျိုးလည်းပါတယ်9မျိုးလည်းပါတယ်ပြောပါဦး4မျိုးလို့တူကအကုန်လုံးမှန်တာပါပဲဟုတ်လား6မျိုးဆိုရင်အာယု6ပါးပေါ့နော်အာယု6ပါးကိုရည်ညွှန်းတာ9မျိုးဆိုရင်အာယုကခန္ဓာ9ပါးပေါ့ဟုတ်လား4မျိုးပြောရင်ရောဟောတတိပဋ္ဌာန်၄ပါးဟုတ်တယ်ဟုတ်တယ်တတိပဋ္ဌာန်၄ပါးဘာတွေတုံးဆိုတော့ကာယာနုပတနာတတိပဋ္ဌာန် ဝေဒနာနုပဒနာတတိပဋ္ဌာန်စီတော်ကုန်းယောဂီတွေပဲဘယ်ခေမလဲဟုတ်လားလာမစမ်းနဲ့ဒါတော့တော့အပြော့ဟုတ်လားလေးမျိုးကာယဝေဒနာစိတ်ဓမ္မာတဲ့ရှုပွဲတွေလေးမျိုးရှိတယ်ကိုဝေဒနာစိတ်ဓမ္မာလေးပြာ ရှုပွဲတွေကိုရဲတဲ့ကိုဆိုတာကခန္ဓာကိုယ်လှုပ်ရှားမှု အကြီးစားလှုပ်ရှားမှုတွေရှိတယ်၊သွားတယ်၊ရက်တယ်၊ထိုင်တယ်၊လျောင်းတယ်အဲ့ဒါအကြီးစားလှုပ်ရှားမှုအသေးစားလှုပ်ရှားမှုတွေရှိတယ်ခန္ဓာကိုယ်မှာလက်ကွေးတယ်၊ခြေကွေးတယ်၊လက်ဆန့်တယ်၊ခြေဆန့်တယ်ခန္ဓာကိုယ်ရင်းတယ်၊ရိုင်းတယ်ပါးစပ်ဖွင့်တယ်ပိတ်တယ်မျက်လုံးဖွင့်တယ်ပိတ်တယ်စသည်အဲ့ဒီလှုပ်ရှားမှုအသေးစားတွေလည်းရှိအဲ့ဒီခန္ဓာကိုယ်လှုပ်ရှားမှုမှန်သမျှတွေကိုရှုမှတ်ရမယ်တဲ့အဲ့ဒါရှုမှတ်ရမယ်ဟာတခု နံပါတ်2ကဝေဒနာတဲ့ယောဂီတွေတရားမှတ်တဲ့အခါရောက်တော့ဖောင်းနာပိနာမှတ်လိုက်နာရာကျင်နာအောင်နာတောင်းနာတင်နာမှတ်လိုက်ဖောင်းနာပိနာ နာရာကျင်နာဖောင်းနာပိနာနာရာကျင်နာနဲ့ဒါပဲနှစ်ပန်းလုံးနေရတာယောဂီတွေတဏှာကြီးမြန်မြန်ပြည့်စေခြင်းနေတာပဲနော်တဏှာကြီးကလည်းပြည့်နိုင်ခဲ့တာ တချို့လည်းအကြောင်းပြရေးတော့ခြင်းလို့လို့အကြောင်းတွေကပြတာဟုတ်လားယောဂါရှိလို့ဘာလို့လို့ အကြောင်းတွေပြပြီးတော့တဏှာကြီးတိအောင်မထိုင်ရဘူးဘာလို့လို့ဆိုဝေဒနာကတီးမခံနိုင်လို့အဲ့ဒီလိုအခံရခက်တယ်ခန္ဓာကိုယ်ထဲမှာတောက်နာတင်းနာပူရာအောင်နာတွေအဲ့ဒီလိုခံရခက်တဲ့ဝေဒနာတွေတက်တက်သားသားခံစားရတဲ့ဝေဒနာတွေအလဲအလတ်ခံစားရတဲ့မကောင်းမဆိုးအလဲအလတ်ဝေဒနာတွေဒီလိုခံစားမှုတွေကိုလည်းရှုမှတ်ရပါတယ်တဲ့နောက်ပြီးတော့ဖောင်းနာပိနာမှတ်နေရင်စိတ်ကလေးကလွင့်သွားတယ်အိမ်ရောက်သွားတယ် တွေးတယ်ဟိုဟာကြံတယ်ဒီဟာကြံတယ်ဟိုဟာစဉ်းစားတယ်ဒီဟာစဉ်းစားတယ်နှစ်ပြန်ဆိုရင်တကြံထွက်ရတော့မယ်ပြောတယ်ပြောတယ်ဆိုတော့လည်းသူကအတွေးတွေပေါ့လေအဲ့ဒီအတွေးတွေလည်းပဲတဲ့သူကမှတ်ရပါတယ်တဲ့စိတ်တွေကိုလည်းပဲမှတ်ရပါတယ်တဲ့နောက်ပြီးတော့မြင်တယ်ကြားတယ်နားတယ်စားတယ်ထိတယ်သိတယ်အဲ့ဒါအဲ့ဒီသဘောတရားအာယုံကြီးအဲ့ဒီဟာတွေလည်းမှတ်ရပါတယ်တဲ့ကိုယ်ဝေဒနာစိတ်တံမှာလေးပြာရှိဝယ်မာသီဆရာတော်ဘုရားကြီးကတော့အဲ့ဒီလိုများနေလို့မို့ ပင်နိုင်အာယုန်လေးနဲ့မှတ်ကြဖို့ဆိုပြီးတော့သူကဖောင်းတာပင်နာကိုပင်နိုင်အာယုန်လေးနဲ့မှတ်ခိုင်းတယ်မှတ်ခိုင်းပြီးတော့ဇန္နာရီခုနကပေါ်လာသမျှတွေပေါ်လေဝေဒနာပဲပေါ်ပေါ်စိတ်အာယုံပဲပေါ်ပေါ်ညင်နာကြတာပဲပေါ်ပေါ်အတိုင်းလဲလိုက်မှတ်လိုက်မှပြင်ဖောင်းတာပင်နာတော့မူရင်အာယုံဖြစ်နေပြန်မှတ်အဲ့ဒီနေရာမှာနားလည်အောင်ပြောရရင်ဥပမာလေးတစ်ခုကအမတန်ကောင်းပါလေပင်ကူတဲ့ပင်ကူအိမ်ယောဂီတွေမြင်မှုလားမြင်မှုပါတယ်ပင်ကူကဘယ်နှနေရာတော့ သူနေနေတဲ့နေရာနေတာပေါ့အလဲမှနေတယ်နော်အလဲကောင်းအလဲကောင်းမှဘိုးချက်မှနေရလေသူနေတယ်အဲ့ဒီပင်ကူအိမ်ကြီးလှုပ်ထားတာသူကအဲ့ဒီပင်ကူအိမ်ထဲမှာလာပြီးတော့ချင်းကလေးဝင်မယ်ရင်ကလေးဝင်မယ်ပိုးကောင်လေးတွေလာပြီးတော့ဝင်မယ်ဝင်လာပြီဆိုလို့ရှိရင်အဲ့ဒီချင်းလေးကိုသွားဖမ်းလိုက်တယ်ရင်လေးကိုသွားဖမ်းလိုက်တယ်ဖမ်းပြီးသူသူ့ရဲ့နေရာလေးကိုပြန်လာတယ်စားတယ်အဲပိုးကောင်လေးတွေဝင်လို့ရှိရင်လည်းဒီတိုင်းပဲသွားဖမ်းတယ်ဖမ်းပြီးသူ့ရဲ့နေရာသူ့ရဲ့ဘိုးချက်မှနေရာလေးပြန်လာအဲ့ညမှာစားတယ် အဲ့ဒီလိုပဲတဲ့ယောဂီကလည်းပဲတဲ့မှတ်ရမှာတွေကအများကြီးဖြစ်နေတော့ဖောင်းနာပိန်နာကိုမူရင်းအာယုန်အနည်းနဲ့မှတ်တယ်ကျန်နာတွေပေါ်လာလို့ရင်ရှင်အားလေးဝင်လာလို့ရင်ရှင်လေးသွားဖမ်းပြီးတော့အဲကိုယ့်ရဲ့ဘိုးနေရာလေးကိုလာပြီးတော့နေသလိုပါပဲတဲ့ဖောင်းနာပိန်နာပြန်မှတ်ရပါတယ်တဲ့ဒီဖောင်းနာပိန်နာမှတ်တော့မှတ်ကြတာပဲယောဂီတွေတရားလဲလျှောက်ကြလားမသိပါဘူးမလျှောက်အောင်အကြောင်းတွေလျှောက်ပြကြပြီလား ငါတို့ကယောဂီဟောင်းတရားလျှောက်တရားလျှောက်ဆရာမလို့အဲ့လိုပုဂ္ဂိုလ်လည်းပါသေးလားမပါဘူးနော်တရားလျှောက်တဲ့အခါရောက်တော့တချို့တရားလျှောက်ဖောင်းနာပိန်နာမှတ်ပါတယ်ဖေဟာဖောင်းနာပိန်နာမှတ်ပြီးတော့စိတ်ကလေးကလွန်သွားပါတယ်ဟောဖောင်းနာပိန်နာကြောင့်ဘာမှမပြောဘူးဖောင်းနာပိန်နာတော့မှတ်ပါတယ်တဲ့ဖောင်းနာပိန်နာဘလို့ဖောင်းလာတယ်ဘလို့ပိန်လာတယ်ဖောင်းနာရဲ့အစအလယ်ဆုံးဘလို့ခဏရွေ့ရွေ့နဲ့လှုပ်ရှားပြီးတော့တက်လာပြီးဖောင်းလာပါတယ်ပိန်ကြသွားတော့လေဘလို့ဆိုတာအဲ့ဒါမပြောဘူးသူကမပြောဘဲနဲ့သူက ဖောင်းတာမှတ်ပါတယ်ပိန်တာမှတ်ပါတယ်ကဲယောဂီတွေမေးဦးမယ်ယောဂီတွေအခုဒီမှာလာအထုတ်ကြတာရန်ကုန်မြို့ကြီးကအပြင်တိပြင်မြို့တွေကအများကြီးနေမှာပါပဲရန်ကုန်မြို့မှာလည်းပဲခါမြို့နယ်အသီးသီးတွေအများကြီးအဲ့မြို့နယ်အသီးသီးကလည်းပဲအများကြီးလာကြမှာအဲကိုအိမ်နေရှိကြတယ်အိမ်နေနေကြလူတယောက်ကမေးမယ်သင်အိမ်အကြောင်းကိုသင်ပြောပြနိုင်သလားလို့မေးဟာပြောပြနိုင်တာပေါ့ဘာလို့မပြောပြနိုင်ရမှာလဲအသင်အိမ်ကကြီးလားအင်ကြီးတယ်ဘယ်ဘက်လက်မျက်နှာလဲထားတယ်ဟာများ မြောက်ဘက်မြင်လဲမြောက်ဘက်တောင်ဘက်မြင်လဲတောင်ဘက်အရှိမြင်ရှိအနောက်မြင်အနောက်ဘယ်ဘက်လက်ထားတယ်ဆိုသူပြောပြတယ်သင်တို့အိမ်ကအသားနဲ့ဆောက်သလားအုံနဲ့ဆောက်သလားဟာအသားနဲ့မြင်အသားနဲ့အုံနဲ့မြင်နဲ့အုံနဲ့ပြောပြနိုင်တယ်အဲ့ဒီအိမ်ရဲ့အနေအထားကိုမေးလိုက်တဲ့လွယ်လွယ်ကူကူလေးနဲ့သူဖြေနိုင်တယ်ကိုယ်အိမ်ကိုယ်အိမ်ကိုကအမြဲနေတာကိုသူဖြေနိုင်တာပေါ့အခုလဲပဲယောဂီတို့ဖောင်းနေပိန်နေနဲ့မှတ်တယ်အဲ့ဒီဖောင်းတာပိန်တာဆိုတဲ့အာယုံဟာကိုယ်အိမ်တပွဲ သဘောထားပြီးတော့မိမိရဲ့စိတ်ကလေးဟာအဲ့ဒီဖောင်းနာပိန်နာလို့ခေါ်တဲ့အိမ်ကလေးပေါ်မှာအနေများနေလို့ရှိရင်လူဟာယောဂီတွေဟာကိုယ့်ရဲ့အိမ်အကြောင်းကိုကိုဘလို့ပဲမေးမေးအေးအေးဆေးဆေးလွယ်လွယ်ကူကူနဲ့ဖြေနိုင်တယ်လို့မိမိရဲ့စိတ်ကလေးဟာလည်းပဲသူ့ရဲ့အိမ်တပွဲဖြစ်တဲ့ဖောင်းနာပိန်နာအာယုံအပေါ်မှာအနေများမယ်ဆိုရင်ဖောင်းနာပိန်နာအကြောင်းအသေးစိတ်ပြောပြတတ်တယ်။သေးသေးချာချာပြောပြတတ်တယ် ဖောင်းနာရဲ့အစလည်းဆုံးဖြေချကပ်ပါတော့အောင်မှတ်ရတယ်ကပ်ပါတော့အောင်မှတ်ရင်ဖောင်းနာရဲ့အစဘလူဖောင်းသွားတယ်အလယ်ဘက်ကဘလူဖောင်းတယ်အဆုံးဘက်ကဘလူဖောင်းတယ်ပြီးတော့လည်းဒီတိုင်းပဲအသေးစိတ်သိချာပြောနိုင်တယ်သိချာမှတ်လို့ရှိရင်ယောဂီတွေထပ်ပြီးတော့မေးအောင်မယ်ဒီပဏိတာရမှာရွှေတောင်ကုသာသနာရေးတာဩဝါဒစရိယဆရာတော်ကြီးရဲ့မျက်နှာကိုသိချာဖူးဘူးလားဖူးဘူးလားဟုတ်ဖူးတယ်နော်ဟိုတောစခန်းမှာမေးကြည့်တဲ့အခါတော့ तू ကဘကိုးကလည်းလာရရန်ကုန်ကလည်းလာရအစိမ့်သက်သက်တွေကို စိတ်တန်နဲ့မရင်းနှီးတဲ့ပုံကိုယ်တွေကလည်းပါကြတာဆိုတော့တချို့ဆရာတော်ကြီးတခါမှမဖူးတဲ့အဲ့လိုပုံကိုယ်တွေပါတယ်ရန်ကုန်ကပုံကိုယ်တွေကကံကောင်းတယ်နော်ဆရာတော်ကြီးဖူးရတယ်ဖူးဖူးတယ်တဲ့အခုပြောကြတယ်ကဲဖူးတယ်ဆိုလို့ရှိရင်ဆရာတော်ကြီးရဲ့မျက်နှာမှာမျက်လုံးကဘယ်လိုလဲမျက်ခုံးကဘယ်လိုလဲနှာရန်ကဘယ်လိုလဲမှဲ့တွေကဘယ်လောက်များသလဲတဲ့မွေးဆရာတော်ဟိုယောဂီတွေအသေးစိတ်မေးလို့ရှိရင်ပြောနိုင်မလားဘာဖြစ်လို့တော့ဟောဒုက္ခပါပဲ အသေးစိတ်သေချာမကြည့်လို့မဟုတ်လားဆရာတော်ကြီးမျက်နာကိုတခါဖူးရတဲ့ပုံကိုယ်ပဲဖြစ်ဖြစ်အခါခါဖူးရတဲ့ပုံကိုယ်ပဲဖြစ်ဖြစ်သေချာမဖူးဆိုလို့ရှိရင်အသေးစိတ်ပြောနိုင်ရလားအသေးစိတ်သေချာချာကြည့်မယ်ဩဆရာတော်ကြီးမျက်လုံးကဒီလိုကိုဩဆရာတော်ကြီးမျက်ခုံးကဘလို့ဩမျက်နာကပြည့်တယ်ဩမဲ့တွေကလည်းများတယ်ဩအသက်ကြီးလာတော့ဖြစ်တာကိုစသည်ပေါ့လေအသေးစိတ်ကြည့်လို့ရှိရင်အသေးစိတ်သိတယ်တဲ့အဲ့ဒီလိုပဲဖောင်းနာပိန်နာကိုသေချာအသေးစိတ်ကြည့် သေချာသေးစိတ်မှတ်သိကိုသိတယ်မသိမရှိဘူးသိတယ်ဖောင်းနာပင်နာထဲမှာပြောစရာတွေအများကြီးအဲ့တော့ဖောင်းနာပင်နာသေချာမှတ်ရတယ်လူအကြောင်းပေါင်းကြည့်ရင်သိတယ်တဲ့လူအကြောင်းပေါင်းကြည့်ရင်သိတယ်ဆိုသလိုပဲဖောင်းနာပင်နာအကြောင်းမိမိစိတ်ကလေးကတတိသမารီကောင်းကောင်းနဲ့ပေါင်းကြည့်ပေါင်းကြည့်ရင်ဒီဖောင်းနာပင်နာအကြောင်းဘာမသိရမှာလို့သိကိုသိတယ်ဖောင်းနာဘယ်လိုပင်နာဘယ်လိုအဲ့ဖောင်းနာပင်နာထဲမှာပြောစရာတွေအများကြီးဒီထဲမှာလည်းပဲဉာဏ်တွေကတဆင့်တဆင့်တဆင့်တက်ပြီးတော့ဝိပဿနာဉာဏ်တွေပြည့်စုံသွားတာလည်းပဲဒီဖောင်းနာပင်နာပဲ ဖောင်းနာပိနာကိုသိချာမှတ်ရင်သိချာသိစရာတွေအများကြီးယောဂီတွေကသိချာမမှတ်တော့ဖောင်းနာပိနာမှတ်ပါတယ်ဘုရားဘာမှမပြောတတ်တော့ဘူးအဲ့ဒီလိုမဖြစ်စေနဲ့တဲ့နော်ဆရာတော်ဘုရားကြီးကပြောပြလေရှိသေးတယ်ဥပမာပေးရဲ့ရှင်တောင်ကုသနာကြီးတော်ဩဝါဒစရိယကျေးဇူးရှင်ဆရာတော်ကြီးကတရားမှတ်တဲ့အခါမှာတဲ့မိမိရဲ့မှတ်တဲ့စိတ်ကလေးကဖော့ကလေးလိုမဖြစ်စေနဲ့တဲ့ဖော့ကလေးရည်တဲ့ချလိုက်တဲ့အခါဘယ်လိုဖြစ်နေတော့ပေါ်နေတယ်အဲ့ဒီလိုမဖြစ်စေနဲ့ ကြောက်ခဲကလေးများရေထဲချတဲ့အခါစုပ်လဲဆိုမြုပ်သွားတာပဲအဲ့ဒီလိုဖြစ်ရမယ်ဖောင်းတယ်လို့မှတ်လို့ရှိရင်အပေါ်ယံလေးဖောင်းတယ်လို့အပေါ်ယံလေးရှက်ပြီးမမှတ်နဲ့ဖောင်းတာအပေါ်မှာစိတ်ကလေးဟာစုပ်ကလေးမြုပ်သွားတယ်လို့ထင်ရလောက်ကပ်ပါတော့စူးစူးဆိုင်ဆိုင်မှတ်ရတယ်တဲ့အဲ့ဒီလိုမှတ်လို့ရှိရင် ဖောင်းတာပိန်တာသိတယ်တဲ့သိစရာအဲ့ဒီရှုစရာတွေကိုရှုရရှုစရာတွေကိုရှုရမယ်တဲ့ကာယဝဒနာစိတ်ဓာဓမ္မတွေကိုဖောင်းတာပိန်တာ ဈဉ်ထိုင်မှတ်တဲ့ခါမှာဖောင်းတာပိန်တာကိုပင်တိုင်းအာယုံထကျန်တာတွေကိုလည်းပေါ်လာသမျှမှတ်ဈဉ်ညာလျှောက်တဲ့ခါမှာဘယ်လန်းနာညာလန်းနာကြွတာချတာကြွတာလန်းနာချတာကိုပင်တိုင်းအာယုံအနည်းနဲ့မှတ်ကျန်တာတွေကိုလည်းမှတ်အဲဒီလိုအနေအားဖြင့်ရှုတရားတွေကိုရှုမှတ်ရပါတယ်တဲ့မြတ်စွာဘုရားကယဟန်ကိုမေးပါအမိတ်ရှိလိုက်တဲ့စကားထဲမှာရှုမှတ်ပါတဲ့ဘာမလွတ်စင်နေတယ်လို့သတိမလွတ်စင်နေတဲ့ချင်းကယောဂီတို့ဘယ်လောက်ကြံလဲ10မိနစ်ကြံတော့ရနော်ဟုတ်လား 10မိနစ်လား15မိနစ်လား10မိနစ်ပဲကောင်းပါလေယောဂီလည်းဝမ်းသာတယ်ဟောရတဲ့ပုဂ္ဂိုလ်လည်းဝမ်းသာတယ်10မိနစ်အမှတ်မလွတ်စေနဲ့တဲ့သတိတရားမလွတ်စေနဲ့တဲ့သတိတရားလွတ်တတ်ကြယောဂီတွေကသူတို့ကထင်ရတယ်ဖောင်းနာပိနာ ထိုင်လို့မှတ်ဒါအရေးကြီးတာပဲထိုင်လို့မှတ်ထိုင်တော့ထိုင်လို့မှတ်ရင်ပြီးတာပဲအဲထားတဲ့အခါသွားလွတ်ထားလိုက်ရတယ်အဲ့လိုထင်တယ်နော်အဲ့လိုထင်တတ်ကြတယ်တဲ့ နောက်ဈဉ္ညာလျှောက်တချို့လည်းကျိုးသားသားလျှောက်တယ်ဈဉ္ညာလျှောက်တဲ့ခါမှာပေါင်းတော့ပြီးနောက်စုစိုက်ပြီးမှတ်တယ်လို့ပဲမှတ်ရတယ်လို့နားလေသဘောပေါက်ပြီးတော့ကျိုးကျိုးဆာဆာမှတ်တယ်အဲပြန်လာတဲ့အခါအဆောင်ရောက်တဲ့အခါနားတဲ့အခါဆွမ်းစားတဲ့အခါရေချိုးတဲ့အခါစသည်တွေရောက်တော့သွားရောတဲ့ဟုတ်လားသတိတွေလွတ်ကြတယ်အဲအဲ့ဒီလိုအချိန်ကာလတွေမှာလည်းပဲသတိမလွတ်စေနဲ့တဲ့ယောဂီမှာနားရတဲ့အချိန်ရှိတယ်ဘယ်အချိန်နားရတော့ယောဂီတို့ဟောအိတ်တဲ့အချိန်အဲ့လိုအဲ့လိုတော့သိသားရယ်နော် ကျန်တဲ့အချိန်တွေမှာသူတို့ကတိုးတိုးပြီးနားနေကြတော့ခက်တာပေါ့သူတို့ကအားမရဘူးနားခြင်းကနားခြင်းကနှစ်ယောက်တွဲလိုက်ပြီဆိုလို့ရင်အမတ်ကလွတ်သွားပြီအမတ်ကလွတ်သွားပြီအနာတွေကအချူပါများနေတာဟုတ်လားရိပ်တာထဲမှာအနာမယူနဲ့အဲ့ချိန်ပဲအနာယူကြမ်းချိန်မှာသတိနဲ့နေနေအောင်ကြိုးစားတဲ့သတိတရားမလွတ်စေနဲ့10မိနစ်ဆိုတော့ပြောပြောရတာလေးကရှိသေးတာကိုတချို့ဟာတွေခြံလက်ထားမှရတော့မှအချိန်ကမကြမ်းတော့ သတိတရားမလွတ်စေနဲ့နောက်ပြီးတော့မြတ်စွာဘုရားကအဲ့ဒီယဟန်ကိုဆက်ပြီးပြောတာရှိတယ်နောင်ခါမနောင်တမရကြစေနဲ့နောင်ခါမနောင်တရတကြပါလေအခုယောဂီတွေမှာဆိုရင်တော့ငဲကြသေးတယ်ကြမ်းမာကြသေးတယ်နောက်တစ်ချိန်မလွဲမသွေးရင်ဆိုင်ရမှာရောက်ရှိရမှာဘယ်သူမှရှောင်လွဲလို့မရတဲ့အားတွေရှိတယ်ဘာလဲဆိုတော့အိုးရအောင်မယ်တဲ့အိုးရအောင်မယ်အိုးတဲ့အခါဖိုးကြီးအဖွားကြီးဖြစ်သွားတဲ့အချိန်ရောက်မှ ငါတရားတွေမမှတ်ခဲ့ရတာမှားလေခြင်းဆိုပြီးတော့အဲ့လိုအချိန်ခါမှာနောင်တရတတ်ကြပါတယ်။ဦးချင်းတရားဘယ်သူမှရှောင်လွှဲလို့မရဘူးနော်။ခုချိန်မှာငရွယ်တုံးဆိုလို့ရှိရင်တော့ဦးရဲဆိုတဲ့အတန်ကိုမကြားရင်ဦးရဲဆိုတာငါနဲ့မဆိုင်ဘူးလို့လည်းထင်တယ်။တကယ်ဦးရမှာအဲ့ဒီလိုဦးတဲ့အခါမှာနောင်တတွေရတတ်ကြတယ်။တခါယောဂဝေဒနာတွေ ယာတိတရားဆိုတာလည်းဘယ်သူမှဟိုရှောင်ရှားလို့မရဘူးတွေးကြရတာပဲအနေနဲ့အများနာကျင်မှုယောဂဝေဒနာတွေပြင်းထန်ပြင်းထန်စွာခံစားနေရပြီဆိုလို့ရှိရင်လည်းပဲအဲ့ဒီအချိန်ခါမှာတရားမရှိတော့တရားရှုမှတ်မှုကသတိကမရှိတော့ဝေဒနာရဲ့ဒဏ်ကိုအပြင်းအထန်အလူလည်းခံစားရတာပဲကိုယ်ဆင်းရဲစိတ်ဆင်းရဲနှစ်ထပ်ကွန်းဆင်းရဲနဲ့နှစ်ထပ်ကွန်းဆင်းရဲနဲ့ဆင်းရဲပြီးတော့သူဟာမနေတာမထိုင်တာမတက်မတက်တာတဲ့ဘဝနဲ့အဲ့ဒီအချိန်ခါမှာ နောင်တရတတ်ကြတယ်။ဘာကျမ်းမာတော့ကငါယောဂဝေဒနာမရှိကင်းနေတော့ကတရားတွေမထုတ်ခဲ့ရတာမှားလေခြင်းမှားလေခြင်းနဲ့နောင်တတွေရတတ်ကြတယ်တဲ့။ကဲနောက်ဆုံးနောင်တဘသူမဆိုရတတ်တဲ့အချိန်ရှိတယ်။အဲ့ဒီအချိန်ကဘာလို့ဆိုတော့သေဂာနိအချိန်တဲ့။သေဂာနိအချိန်ရောက်လာပြီဆိုလို့ရှိရင်တရားမှမထားလို့ရှိရင်သေဂာနိယောဂဝေဒနာကအလွန်အလွန်ပြင်းထန်ပါတယ်တဲ့။အဲ့ဒီပြင်းထန်တဲ့ဝေဒနာတွေခံစားနေရမယ်ဆိုလို့ရှိရင်အဲ့ဒီမှာနောင်တတွေရကြပြီ။သေဂာနိမှာ အဲ့ဒီလိုသေဂာနီးမှာနောင်တလည်းမရကြပါစေနဲ့တဲ့မြတ်စွာဘုရားအဲ့ဒီလိုတရားကင်းကွာပြီးတော့သေသွားမယ်ဆိုလို့ရှိရင်နောက်ဘဝအပေရောက်ပါလိမ့်မယ်တဲ့အပေရောက်တဲ့အခါရောက်မှငါတရားတွေမထုတ်ခဲ့ရတာမှားလေခြင်းဆိုပြီးတော့နောင်တတွေရတတ်ကြပါတယ်တဲ့အဲ့ဒီလိုနောင်တတွေလည်းမရကြပါစေနဲ့တဲ့မြတ်စွာဘုရားကတဏှာမှာမြတ်စွာဘုရားဟောထားတဲ့စကားတစ်ခွန်းရှိသေးတယ်။ဘာလဲဆိုတော့သူကကိုမရရှိသေးတဲ့ကိုမရောက်ရှိသေးတဲ့ ကိုမသိရသေးတဲ့တရားတွေရရှိအောင်ရောက်ရှိအောင်ပိုင်ဆိုင်ထားအောင်သိထားအောင်မအိုခင်ကလေးကသူကနုပြိုစဉ်ငယ်ရွယ်စဉ်အချိန်ကလေးကကြိုတင်ပြီးတော့ကြိုးစားအထောက်ထားရမယ်တဲ့။အိုလာတဲ့အချိန်ခါရောက်တော့ဘယ်သူမှဆိုမအိုလို့မရဘူး။အိုးကိုအိုမယ်။အဖိုးကြီးဘွားမရောက်တဲ့သူမရှိဘူးမသေးသေးရင်တော့ရောက်မှာပဲ။အဖွားကြီးဘွားမရောက်တဲ့သူမရှိဘူးရောက်ကိုရောက်မယ်မျက်စိတွေမှုံလာမယ်မှုံကုန်မှုံမယ်မျက်စိမှုံမယ်နားတွေထိုင်လာမယ် သွားတွေကျိုးလာမယ်ဆန်တွေဖြူလာမယ်ခါတွေကိုင်းလာမယ်စသဖြင့်အကုန်လုံးအဖိုးကြီးအဖွားကြီးဘဝရောက်ကြအောင်အဲ့ဒီလိုအဖိုးကြီးအဖွားကြီးဘဝရောက်တဲ့အခါမှာအိုးဒဏ်ကိုခံနိုင်တဲ့စွမ်းအားရှိဖို့လိုပါတယ်။အိုတဲ့ဒဏ်ကိုခံနိုင်တဲ့စွမ်းအားရှိဖို့လို။အိုလာတဲ့အခါရောက်တော့စစရကိုသားကိုသမီးကိုမိမိကစပြီးကိုယ်ဝိုင်းပယ်လာခြင်းနဲ့အဲအတုံးမကြဘူးအဖိုးကြီးအဖွားကြီးရှုပ်တယ်စသဖြင့်ဒီလိုအမျိုးတွေကအများကြီးဖြစ်လာတာကိုအိုလာတဲ့ဘဝမှာဒုက္ခတွေက စုပြုံပြီးရောက်လာတာမျက်နာကငယ်အသားမျက်နာကြီးရသမီးမျက်နာကြီးရဟိုမျက်နာကြီးရမိခွားတဲ့ဘဝရောက်သွားပြီသူကကလေးလိုဖြစ်သွားတယ်အဲ့ဒီရောက်တော့အကုန်လုံးသူကစိတ်ဓာတ်တွေကလည်းကြဆင်းရဲအဲ့ဒီလိုဘဝမှာအိုးတန်းကိုမခံနိုင်ကြဘူးတဲ့အအိုးတန်းကိုခံနိုင်အောင်မအိုးခင်ကတရားနဲ့ပြည့်စုံအောင်ကြိုးစားရတယ်တဲ့နာကြအိုးမေဖြားနာကြဘူးပါတဲ့ယောဂဝေဒနာတွေအနည်းနဲ့အများကိုစီကိုစီခံစားဘူးကြဘူးတဲ့ အဲပြင်းထန်တဲ့ယောဂဝေဒနာတွေခံစားရပြီဆိုရင်အဲ့ဒီနာတဲ့ဓာတ်၊ဖြာတိဓာတ်၊ဖြာနာတဲ့ဓာတ်၊ယောဂဓာတ်ကိုခံနိုင်အားရှိဖို့မနာခင်ကကြိုတင်ပြီးတော့တရားနဲ့ပြည့်စုံအောင်ကြိုးစားထားရတယ်တဲ့မြတ်စွာဘုရားကနောက်တစ်ခါသေရအောင်မယ်အဲသေကနီးမှာခံရတဲ့ဝေဒနာကလည်းမသက်သာဘူးအဲ့တော့အဲ့ဒီလိုခုနကခံနိုင်အားရှိအောင်ကြိုတင်ပြီးတော့ ကြိုတင်ပြီးတော့တရားတွေကြိုးစားပွားများအားထုတ်ရမယ်တဲ့ယခုလိုကျမ်းမာတို့ယောဂလည်းပဲကင်းရှင်းနေတို့တမ္မာတို့ငယ်ရွယ်တို့အင်အားရှိတို့အစစအရာရာအလုံးအစဉ်ပြေတို့မှာတရားတွေကိုကြိုးစားပြီးအားထုတ်ထားရမယ်တဲ့ဒီနေရာမှာစကားလေးတစ်ခွန်းသတိရလာမိသေးတယ်အဲ့ဒီစကားကတော့အမရပူရမြို့မဟာကဏယုံဆိုတဲ့စာသင်တိုက်ကြီးရှိပါတယ်။ယမတမစီကံကြီးရဲ့လို့နာမည်ကြီးပါတယ်။ အဲ့ဒီဆရာတော်ဘုရားကြီးကလည်းပဲကျမ်းစာပေါင်းများစွာရေးခဲ့ပါတယ်အဲ့ဒီဆရာတော်ဘုရားကြီးရဲ့ဘွဲတော်ကအရှင်သနကပြီးဝန်တာတဲ့အဲ့ဒီဆရာတော်ဘုရားကြီးကနန္ဒတိုင်းနန္ဒတိုင်းသူ့ရဲ့တပည့်တန်ဃာတော်တွေကိုအမြဲတမ်းဩဝါဒပေးလေရှိပါတယ်အဲ့ဒီဩဝါဒပေးတဲ့ဩဝါဒဒီထဲမှာစကားလေးတစ်ခုကအင်မတန်ကောင်းတယ်တရားနာပရိသတ်ကြီးကြံပြီးလို့အိမ်ပြန်သွားရင်အဲ့ဒီစကားလေးကိုလည်းပဲမှတ်မိအောင်မှတ်သွားကြဘာလဲဆိုတော့လောကကြီးမှာ ဘယ်လောက်ကြီးကျယ်ကြီးကျယ်သေဂာနီးမှမျက်ရည်လေရရင်မတော်ပေဘူးတဲ့မဟာကဏ္ဍဝန်ဆရာတော်ကြီးပြောတဲ့စကားလေးပြန်ပြောပြပါဦးမတော်ပြီဘူးတဲ့မတော်ပြီမကောင်းဘူးတူတူပါပဲနော်လောကကြီးမှာဘလောက်ကြီးကျယ်ကြီးကျယ်တေဂာနီးမှာမျက်ရည်လေရရင်မတော်ပြီဘူးတဲ့ ဒီတရားနာပရိသတ်ထဲမှာကြီးကျယ်တဲ့ပုဂ္ဂိုလ်တွေပါပါတယ်ပါကြပါလိမ့်မယ်ဘလို့ကြီးကျယ်ကြတော့ဆိုတော့တချို့ကပစ္စည်းဥစ္စာရှိတယ်ပစ္စည်းအပြင်ကြီးကျယ်ကြတယ်တချို့ကတော့ယာရုတွေရှိတယ်အာနာတွေရှိတယ်ပါဝါတွေရှိတယ်အဲ့ဒီယာရုအာနာပါဝါရှိတဲ့ပုဂ္ဂိုလ်တွေကယာရုယာရုအာနာပါဝါနဲ့ကြီးကျယ်ကြပါတယ်တချို့ကပညာတွေတတ်တယ်ပညာတွေနဲ့ကြီးကျယ်ကြပါတယ်တချို့ကအောင်မြင်ကြတယ်အောင်မြင်မှုတွေနဲ့ကြီးကျယ်ကြပါတယ်တချို့ကကျွေရန်ပြိတ္တအပေါင်းအသင်းတွေပေါ်တယ် အဲချွေရန်ပြိတ္တအပေါင်းအသင်းအနေနဲ့ကြီးကျယ်ကြပါတယ်စသဖြင့်အဲ့ဒီလိုကြီးကျယ်မှုတွေများစွာရှိပါတယ်တဲ့အဲ့ဒီလိုကြီးကျယ်ကြတဲ့ပုဂ္ဂိုလ်တွေနောက်ဆုံးတဲ့သေဂာနိရောက်တော့အမတန်ကြီးကျယ်ပါတယ်ဆိုတဲ့ယာဓုတွေအာနာတွေပါဝါတွေဂုံတရတွေပစ္စည်းဥစ္စာတွေအတိုင်းအဝိုင်းတွေပညာတွေစတဲ့ဒါတွေကဘာမှမတတ်နိုင်တော့ဘူးတဲ့အဲ့ဒီအချိန်ရောက်ရင်တော့မျက်ရည်လေးကလဲကလဲနဲ့မဖြစ်စေနဲ့တဲ့ တချို့ကလည်းပဲသားဆွဲလန်းပြီးတော့မျက်ဤကလဲကလဲဖြစ်သမီးဆွဲလန်းပြီးမျက်ဤကလဲကလဲဖြစ်တချို့ကလည်းပဲဇနီးဆွဲတချို့ကလည်းခင်မွန်းဆွဲတချို့ကလည်းသားပစ္စည်းဆွဲအဲ့ဒီလိုဆွဲလန်းနေတဲ့တခါတည်းဆွဲလန်းပြီးသိမယ်ဆိုရင်မျက်ဤကကလဲကလဲဖြစ်ဆင်းရဲဒုက္ခဝေဒနာတွေခံစားရလို့အိုဟင်းညီးတွားအမေတ္တအဖေတ္တဆင်းရဲဒုက္ခတွေရောက်ခံစားပြီးတော့အဲ့မှာမခံနိုင်လို့မျက်ရည်လေးလဲကြအောကြဟစ်ကြငိုးကြအဲဒီလိုမျက်ရည်လဲပြီးတော့သိရမယ်ဆိုရင်လည်းမကောင်းပါဘူးတဲ့ပေဂာနိမှာကြီးကြီးချင်းလင်းလင်းနဲ့ သေနိုင်ဖို့ရာအတွက်ယခုနေ့ကတရားတွေကြိုးစားပြီးတော့ပွားများအထောက်ထားရမယ်တဲ့၃နာရီကလည်းတီးပြီးကောင်းလေစွတရားနာပရိသတ်ကြီးရဲ့စိတ်ထဲမှာပြောနေတာပြောတာပါကဲဒီတော့မြတ်စွာဘုရားကခုနကမေးလာတဲ့ယဟန်ကိုပြောတဲ့စကားလေးတွေကိုလင်္ကာလေးလှုပ်ထားတယ်အဲ့ဒါလေးလည်းဆိုကြည့်ရအောင်တစ်ပင်ရမှာချင်းကရမယ်တဲ့စိတ်ညီနဲ့ရမှာနေရမယ်တဲ့ရှုစရာတွေကိုရှုပွားရမယ်တဲ့ သတိတရားမလွတ်စေနဲ့တဲ့နောင်ခါမှနောင်တမရစေနဲ့တဲ့အဲ့ဒါလေးကိုဆိုကြည့်မယ်သစ်ပင်ရင်မှာချင်းကပ်စိတ်ငြိမ်တဲ့အရမှနေရှုစရာတွေကိုရှုပွားသတိတရားမလွတ်စေနဲ့နောင်ခါမှနောင်တမရကြစေနဲ့ ကဲညံကောင်းပါလေစူဇမ်းမစိတ်ငြိမ်တဲ့အရမနေရှုစရာတွေကိုရှုပွားသတိတရားမလွတ်စေနဲ့နောင်ခါမှပြန်ဆိုပါဦး အဲ့ဒီမြတ်စွာဘုရားဟောကြားတဲ့ဓမ္မဝိဟာရီတရားနဲ့နေသူဆိုတာဘယ်လိုပုဂ္ဂိုလ်ပါလဲလို့မေးလာတဲ့ယဟန်ယဟန်ကိုမြတ်စွာဘုရားကဟောကြားတဲ့တရားဒေသနာဓမ္မဝိဟာရီတရားနဲ့နေသူဆိုတဲ့တရားတော်ကတော့ပြီးသွားပါပြီအဲ့တော့ယောဂီတွေဟာဒီမှာလာပြီးတော့ကြံတွင်တရားမှတ်ကြတဲ့အခါတရားနဲ့နေသူအဖြစ်နဲ့မြတ်စွာဘုရားကိုအကောင်းဆုံးပူဇော်ခြင်းနဲ့ပူဇော်ပြီးကြပါပြီ နှစ်ပြန်ဆိုလို့ရှိရင်1362ခုကနေပြီးတော့1362ခုနှစ်သစ်ကနေနှစ်ဟောင်းကိုပြောင်းတော့မယ်အဲ့ဒီလိုနှစ်သစ်ကနှစ်ဟောင်းကိုပြောင်းတဲ့ကြံကာလမှာဟမ်ဗါတဲ့ကဲမားတဲ့ခါလဲမဟုတ်မပေါ်လားတရားနာပိဋကကြီးတရားနာပိဋကကြီးဟောရနာရပြင်းသွားပြီဆိုတော့မှားလိုက်တဲ့ခါတော့ကြီးကတော့ပျော်သွားတာပေါ့နော်နေဟောင်းကနေပါရဲ့ မနေဟောနှစ်သိကနေနေဟောပြောင်းလာရလားဟောပြန်ပြောင်းလေးဖြစ်တာတော့နော်အဲ့ပါလင်္ကာလေးဆိုပေးရင်လို့တရားနာပရိသတ်ကိုပြောနေတာဟုတ်လားအဲ့မှာနှစ်ဟောင်းကနေနှစ်သိပြောင်းတဲ့အခါမှာတကြံကာလမှာနှစ်ဟောင်းကအညီအကျေးတွေကိုအကုန်လုံးခွာချပြီးတော့နှစ်သိမှာလူသစ်စိတ်သစ်နဲ့ခါတဲ့ကိုယ့်ရဲ့ရည်ရွယ်ချက်အသစ်တွေကိုအောင်မြင်အောင်ကြိုးစားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမှာလာပြီးတော့အဟောင်းကအညီအကျေးတွေကို နှစ်နှစ်ဟောင်းကအညီကြီးတွေကိုလာပြီးခွာချကြတယ်ဘာနဲ့ခွာချတော့ဆိုတော့လင်းဟမ်တရားနဲ့ခွာချနော်အဲ့ဒီမှာနောက်ဆုံးဒါလေးကိုတော့ဓမ္မရဏပြုကျင်လို့ဓမ္မဝိဟာရီတုံးတယ်တော့မဆိုင်ဘူးတရားနဲ့ပြန်ဆိုရင်တော့နှစ်သက်ကူးဤမို့အဲနှစ်သက်ကူးဓမ္မဒါနအနေနဲ့ကြပြလေးတော့ရေးခဲ့တယ်ပေါ့လေဆိုကောင်းကောင်းနဲ့ဆိုရင်တော့နားထောင်ကောင်းပါဆိုတော့မဆိုရဘူးခောက်တော့ဆိုပေးမယ်နော်နှစ်ဟောင်းကအညစ်စွန့်ပြစ်ဖို့ သင်ကြံခါလောင်းလိုက်ကြရေအတာတတိပဋ္ဌံ၄ပြာလေးပြာရေလောင်းကသကြံပြောင်းလောင်းပြီးရင်လောင်းကောင်းပြီးရင်ကောင်းလောင်းလေကောင်းလေတတိပဋ္ဌံရေတဲ့နောက်တစ်ခေါက်ပြန်ဆိုပေးဦးမယ်နော်ရပြီလားဟောမရသေးဘူးလားကဲနောက်တစ်ခေါက်ပြန်ဆိုပေးမယ်နှစ်ဟောင်းကအညစ်စွန့်ပစ်ဖို့သင်ကြံခါ လောင်းလိုက်ကြရေအတာတတိပဋ္ဌံလေးဗျာတဲ့တတိပဋ္ဌံဆိုတဲ့အတာတကြံရေနဲ့လောင်းလိုက်ကြပါပြီတဲ့နေဟောင်းကအညီအကျေးတွေကိုနှစ်သိကူးပြောင်းတဲ့အခါမှာတတိပဋ္ဌံရေအတာတကြံရေနဲ့ပဏိတာရမှာရွှေတောင်ကုသာသနာရေးတံမှာလာပြီးတော့မနေ့3နာရီကနေပြီးည9နာရီထိလောင်းလာတော့ဇွဲတော်တော်ကောင်းတယ်အဲ့ဒါတွေလောင်းလိုက်ကြပြီတဲ့လေးပြာကြီးလောင်းကကြံပြောင်းလောင်းကြည့်ရင်လောင်းကောင်းကြည့်ရင်ကောင်း လောင်းလေ ကောင်းလေတတိပဋ္ဌာန်ရေအပြင်မှာဟေလာဝါလာနဲ့လောင်းနေကြတဲ့ပုဂ္ဂိုလ်တွေဖြားပြီးဒုက္ခရောက်ကြတဲ့ပုဂ္ဂိုလ်တွေဘလောက်များမှမသိသေးဘူးလောင်းလေကောင်းလေမဟုတ်ဘူးသူကလောင်းလေမကောင်းလေရတယ်ရှိသေးတာကိုဟောတတိပဋ္ဌာန်ရေကတော့မဟုတ်ဘူးလောင်းလေကောင်းလေပဲတစ်ခါလောင်းတစ်ခါကောင်းတယ်တစ်သက်လုံးလောင်းရင်တစ်သက်လုံးကောင်းတယ်ကဲနောက်တစ်ခေါက်ဆိုပြီးတော့တရားနာပရိသတ်ကြီးတရားပွဲလဲပြီးပြီးရအောင်လဲဆိုပြီးတော့ နှစ်ဟောင်းကအညစ်စွန့်ပစ်ဖို့သင်ကြံခလောင်းလိုက်ကြရေအတာတတိပဋ္ဌံ၄ပြာလေးပြာရေလောင်းကတကြံပြောင်းလောင်းပြီးရင်လောင်းကောင်းပြီးရင်ကောင်းလောင်းလေကောင်းလေတတိပဋ္ဌံရေတဲ့ကဲသုံးောက်ဆိုကြည်တမ်းပါ နာနဲနေတော့ဆိုပေးဦးမယ်နော်ဆိုကြနှစ်ဟောင်းကအညစ်စွန့်ပြစ်ဖို့သင်ကြံခါလောင်းလိုက်ကြရေအတာတတိပဋ္ဌံ၄ပြာ၄ပြာရေလောင်းကတကြံပြောင်းလောင်းကြည်ရင်လောင်းကောင်းကြည်ရင်ကောင်း လောင်းလေကောင်းလေတတိပဋ္ဌံရေနှစ်ဟောင်းကအညိစွန့်ပစ်ဖို့သင်ကြံခါလောင်းလိုက်ကြရေအတာတတိပဋ္ဌံလေးပြလေးပြာရေလောင်းကကြံပြောင်းလောင်းပြီးရင်လောင်း ကောင်းပြီးရင်ကောင်းလောင်းလေကောင်းလေသတိပဋ္ဌာန်ရေကဲဆိုကြည့်ပါသာ 더운가 1362ခုနှစ်သစ်သို့ရောက်တဲ့အခါမှာနှစ်ဟောင်း1361ခုကအညစ်အကြေးတွေကိုတတိပဋ္ဌာန်ရေနဲ့ဆေးကြောပြီးလို့နှစ်သစ်မှာဆက်လက်ပြီးတော့အချိန်ရာတိုင်းရာတိုင်းတတိပဋ္ဌာန်ရေနဲ့လောင်းလောင်ပြီးတော့မိမိတို့ဘဝကိုဖြူစင်တဲ့မြင့်မြတ်တဲ့အထက်တန်းကြားတဲ့ပုဂ္ဂိုလ်တွေဖြစ်အောင်ဆက်လက်ပြီးတော့ ကိုစီ ကိုစီ တတိပဋ္ဌာန်အကြံရည်ကိုဆက်လက်ပြီးတော့လောင်းနိုင်ကြပါစေ။သာ